2021ခုနှစ်ဧပြီလ19ရက်စနေနေ့ညနေပိုင်းသဘောတရားရေးရပိုင်းဂိရိမာနန္ဒတုတ်မနေ့ကလည်းဘုန်းကြီးတို့ဂိရိမာနန္ဒတုတ်ပြောပါတယ်ဒီနေ့ဂိရိမာနန္ဒတုတ်ဆက်ပြောပါမယ်မနေ့ကဂိရိမာနန္ဒတုတ်မှာတက္ကမထံပြောပါတယ်ကာနုပဒနာနဲ့ဒီနေ့ကာနုပဒနာနဲ့ပတ်သက်ပြီးအာနာပါနကမ္မထံကြောင့်ပြောပါမယ် အဲ့ဒီဂိရိမဏတုတ်လေးပြမယ်နော်ဂိရိမဏတုတ်မှာအဆုံးပိုင်းကိုကြည့်မယ်ဂိရိမဏတုတ်အဆုံးပိုင်းနေရပရမပိုင်းကိုဘုန်းကြီးတို့ပြောခဲ့တယ်ပါဠိယူဖတ်ပုံပေါ့နော်ဒီနေ့ကအဆုံးပိုင်းနေရ ပါဠိယုပဘုံဧကံတမြံဘဂဝတာဝတိဟဝေရတိဆိုပြီးတော့အစာပိုင်းကိုပြောခဲ့တယ်အဲဒီနေ့အဆုံးအဆုံးကမျက်နှာပေါ့အောက်ဆက်ဆွဲလိုက်မယ်နော်အဆုံးမျက်နှာအာနာပါနာတတိထီအောင်သွားကြ30မှာဆုံးအဲ့အဲ့ဒီပေါ်ပြန်သွားလားပေါ်ပြန်သွားလားအဲ့ဒီမှာ30ဒီနေ့အဲ့ဒီအာနာပါနာတတိအကြောင်း ဘုရားကဒီမှာရှင်အနန္ဒာကိုအာနာပါနတတိနဲ့ပတ်သက်ပြီးတော့သင်ပေးလိုက်ပါတယ်ကရမသာနန္ဒအာနာပါနတတိအနန္ဒာအာနာပါနကိုဘယ်လိုပွားများအထောက်ရမလဲဘယ်လိုကျင့်ကြံအထောက်ရမလဲဣရနန္ဒပေခုအရိညာကတော်ဝါရောဂမူလာကတော်ဝါသုံးညာကာရကတော်ဝါတိတ်တိတ်စိတ်တဲ့ငြိမ်သက်တဲ့ တော်တဲ့တောင်နဲ့သွားတော်တဲ့တောင်နဲ့ပတ်သစ်ပင်ရင်တိတ်ဆိတ်ငြိမ်သက်တဲ့သစ်ပင်ရင်ကိုရွေးချယ်ဒါမှမဟုတ်လူတန်လူလုံးတဲ့တန်နေတိတ်ဆိတ်တဲ့ငြိမ်သက်တဲ့သုံးညာကတော့ကတော်အဲ့ဒီနေရာရွေးချယ်နိတိရီပန်လင်ကအာဟုစိတ်တဝါအမျိုးသားများကြတမင်ခွေထိုင်လို့ရတာပေါ့နော်အမျိုးသမီးများကြုံကြုံထိုင်လို့ရခုံနဲ့ထိုင်နိုင်တယ်ကြမ်းမြုံမထိုင်နိုင်ကိစ္စမရှိပါဘူးဒါကတော့ကြမ်းမြုံမထိုင်တဲ့နီးကိုပြောတာ တင်မင်ခွေထားခုနေ့ကလည်းကြံမြင်ပြောခဲ့ပါတယ်တင်မင်ခွေတိုင်းတဲ့ကကြတော့ညာဘက်ချင်းမျက်စိကလည်းကြံမြင်မော်ထိနေတယ်ဘယ်ဘက်ချင်းမျက်စိကကြံမြင်မော်ထိနေတယ်နောက်တင်မဆုံယုံတစ်ခုကနောက်မှာတော့လေးချောင်းထောက်တာဘုန်းကြီးတို့ခန္ဓာကိုယ်ရဲ့ဒီလိုရှေ့ကမ်းလိုက်ရှေ့ကချင်းမျက်စိနှစ်ခုသွားဖိတယ်နားတယ်ဒီလိုနောက်လမ်းတွေလည်းတင်ပဆုံယုံတစ်ခုပေါ်မှာခန္ဓာကိုယ်ဝေအားရှိနေတော့တင်ပဆုံယုံနာတယ်ဒါကြောင့် အဲ့ဒီလေးချောင်းတော့ကိုညီညီညီများများထားတယ်အဲ့ဒါမှထိုင်လို့ကောင်းတယ်ခြေတော်နှစ်ဖက်ထပ်ဆင်းတယ်ခုံမောထိုင်တဲ့ပုံကောများကြတော့ခြေတော်ကိုကြမ်းမြင်မထိထားပါဘူးခုံကတော့တော့ခါမနိုင်တော့မမိစေခါနိုင်တော့မိထိုင်လို့ရပါတယ်ဥဆုံကာယပဏိဒါယခါကိုဖြောင်းဖြောင်းမမထားတယ်ခါဒီလိုကုန်းနေမယ်ကိုယ်နေမယ်ဆိုရင်လေဝင်လေထွက်ကမဖြောင်းမဖြောင်းတော့ရှုမှခက်တယ် ပရိမုခံတတိယဥပတ္တိတဝါစိတ်ကိုကမ္မထာအာယုံကိုကတ်ထားတယ်။ဒါမျိုးပြောတော့ဗောနော်။ပြီးတော့မှမဏီရှုနီကိုဘုရားပါပြောလေသောတတောအတ္တတတိတတောပတ္တတတိဝင်လေထွက်လေအာယုံလေးပေါ်မှာတတိမြဲအောင်လှောက်ထားကတ်ထားပေါ့။ဒါလည်းဒီဆရာတော်ဘုရားကြီးကတတိမြဲရပထမဒီပါဠိလေးကြည်ပြီးရေးတာ ဝင်လေထွက်လေအာယုံလေးပေါ်မှာဘုန်းကြီးကအနာမနာမတ်တဲ့ဘုရားတတိမြေအောင်ကောက်ကြိုးစားတယ်နော်သောတတောအတ္တတတိဝင်နေသောတသောတတောအတ္တတတိတတောပတ္တတတိဒါကြည့်ပြီးတတိမြေရပထမတတိမြေအောင်ကြိုးစားတယ်တတိမြဲလာပြီဆိုရင်တော့မှဆက်ကြည့်ဒီကံဝအတ္တတန်တော်ဒီကံဝပတ္တတန်တော် ရှေရှေဝင်ရင်ရှေရှေထွက်ရင်ရှေမှန်းသိတယ်ဖြည်းဖြည်းနဲ့နောက်တော့တတိမြတ်လာလေးရရှေရှေဝင်သလားသိတယ်ရှေရှေထွက်သလားသိတယ်အောက်ဆက်ကြည့်မယ်ရတံဝအတ္တတနောရတံဝပတ္တတနောပါဠိလေးပေါ်နည်းနည်းမြင်မယ်ပါဠိဖတ်နေပါတခါလည်းပြောမှာသောတတောဝအတ္တတတိတတောဝပတ္တတတိဒီကံဝအတ္တတံတော်ဒီကအတ္တတမိတိပစ္ဆနာတိဒါကိုယ့်ကိုရွတ်လို့ရအောင်လို့ပြောနေတာနော် ဒီကံဝပတ္တတံတော့ဒီကံပတ္တတံမိတိပစ္ဆာနာတိလီလေးပေါ်တတိယကတ်သွားရင်ဒီလီဟာတူတူဝင်လားရှေရှေဝင်လားဒါသိတယ်ပြောတာဒီကံဝအတ္တတံတော့ဒီကံပတ္တတံတော့ရတ္တဆိုအတူကိုပြောတာရတ္တဝအတ္တတံတော့ရတ္တအတ္တတံမိတိပစ္ဆာနာတိရတ္တဝပတ္တတံတော့ရတ္တပတ္တတံမိတိပစ္ဆာနာတိပထမဆုံးအာနာပါနကျင့်စဉ်လေဒီဆရာဘုရားရဲ့ သောတတောအတ္တတတိတတောပတ္တတတိကြည်ကြည်ပြီးတော့တတိမြဲရပထမဒီကံဝါရတံဝါကြည်ပြီးတော့ဒုမာတိုရှိသည်တတိကလေးလေးပါမှာကတ်သွားပြီးမြဲသွားပြီးဆိုရင်ထုလို့ဟုတ်ဆရာမလို့ဘူးဗျចောင်းကြဆဲဆဲသူကသူတိုးတိုးဝင်သလားရှေးရှေးဝင်သလားသိပါတယ်နော်တတိမြတ်ဗျာဒုမာတိုရှိသည်ပြီးတော့မှ လုံးစုံချင်းဟာတားနိုင်တာအောက်ကိုပါဠိလေးနည်းနည်း တင်ပေးမယ်တဗ္ဗကာယပရိတံဝေတိအတ္တတေတံမိတိသိခတိတဗ္ဗကာယပရိတံဝေတိပတ္တတေတံမိတိသိခတိရှည်ရှည်တဲ့လေကြတော့အခက်ခဲရှိတယ်တူတာတော့ဝင်လေထွက်လေဝင်လေထွက်လေဒါကြိုက်နေအောင်စိတ်ကတခါလေးလေးဝင်လေလို့ပြီးနေပြီရှုမှတ်သည့်စိတ်ကပြီးနေဒါမဲ့လေးကမဝင်မပြီးမဆုံးသေးဖြည်းဖြည်းချင်းဝင်တယ် ဖြည်းဖြည်းချင်းဝင်တဲ့လေကိုရှည်တယ်လို့သုံးတယ်ဖြည်းဖြည်းချင်းထွက်တဲ့လေကိုရှည်တယ်လို့သုံးတယ်ခါလေးတွေဘုန်းကြီးတို့စိတ်ကထွက်လေလို့ပြီးသွားဒါပေမဲ့ထွက်တဲ့လေကမပြီးသေးဖြည်းဖြည်းချင်းနဲ့ထွက်တာအဲ့ဒါမှတ်ထားမယ်နော်တိုးတယ်ရှည်တယ်ဆိုတော့မြန်မြန်ဝင်ရင်တိုးတယ်ဖြည်းဖြည်းချင်းဝင်တော့ရှည်တယ်တိုးတဲ့ခိုက်တာတော့ဝင်လေထွက်လေဝင်လေထွက်လေဒါမှတ်တာခိုက်တာပေါ့နော်ဝင်လေထွက်လေရှည်လာပြီဆိုကိုယ်အမှတ်သိစိတ်ကဝင်လေလို့ပြီးနေသူက တကယ်ဝင်တဲ့လေကမပြီးသေးဘူးမတ်တိစိတ်ကထွက်လေလို့ပြီးနေပြီဒါပေမဲ့လို့လေကထွက်တာမပြီးသေးဘူးအဲ့ဒီလေရှေးလာတဲ့ခါကျတပ္ပကာယပရိတံဝေဒီအဲ့ဒီလေတစ်ခုလုံးကိုအတိလေးကတ်ကြည့်ရမယ်ဓမ္မထားမယ်နော်တပ္ပကာယပရိတံဝေဒီဒီမှာအယူဆတွေအများကြီးမှားကြတယ်မူရင်းထက္ကရာမကြည့်နိုင်တာလည်းပါတော့လက်တွေ့လုပ်ငန်းစဉ်တွေလည်းတချို့အားနေတာပါမှာပေါ့ တဘကအကုန်လုံးကာယကိုတကိုယ်လုံးပရိတံဝေသိရမယ်ဆိုတော့အဲ့ဒါလေးကြည့်ပြီးတော့တဘကံပရိတံဝေသူကဝင်လေရစာနာတိဖြာ အလေရရင်ပတ်အဆုံးအချက်ဒီလိုလေးတွားကြည့်တယ်တွင်တော့ဒါထွက်လေရစာကချက်ထွက်လေရအလေကရင်ပတ်ထွက်လေရဆုံးကနာတိဖြာဒီလိုတွားကြည့်အဲ့ဒါတဘကံပရိတံဝေဒီအဲ့လိုကျင့်ရမယ်ဆိုတာမျိုးပြောတာ အာနာပါနာကျင့်စရာအဲ့လိုမဟုတ်ဘူးဗျအဲ့လိုကျင့်လိုက်အတွင်းထဲကြလေးရမတွေးတော့ဓာတ်သဘောတဘာဝတွေပဲပြောင်းသွားတယ်အဲ့ဒါကိုဆိုလိုတာမဟုတ်ဒီနှာခေါင်းကမှတွေးနေတဲ့လေပေါ့နော်ရှည်ရှည်ဝင်တဲ့လေတိုးတိုးဝင်တဲ့လေဒီနှာခေါင်းကဖြည်းဖြည်းချင်းဝင်တဲ့လေဟာရှိတာပဲဖြည်းဖြည်းချင်းထွက်တဲ့လေဟာရှိတာပဲမြန်မြန်ဝင်တဲ့လေမြန်မြန်ထွက်တဲ့လေဟာတိုးတာပဲအဲ့ဒီလို ဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေ အရှိတွေ့လာရင်အဲ့ဒီလေးတစ်ခုလုံးအစလည်းဆုံးကတ်လိုက်အဲ့ဒါသဗ္ဗကာပရိသံဝေဒီလို့ခေါ်တာနော်အဲ့ဒါလေးမှတ်တာဒီသဗ္ဗကာပရိသံဝေဒီကအရေးကြီးတယ်အယူဆတွေမျိုးမျိုးဖြစ်နေလို့ဓကမထံကြိုင်လားလို့ခုနပြောသလိုမှတ်လို့ရပါတယ်အာနာပါနတသက်ကတော့အဲ့လိုတစ်ခုလုံးကြည့်လို့မရဘူးနော်ဒီနှာခေါင်းဝမှာရှိတယ်နှာနှာသီးဝမှာတွေ့နေတဲ့ဖြည်းဖြည်းချင်းဝင်တဲ့လေတစ်ခုလုံးအဲ့ဒါသဗ္ဗကာကို လေ့လာဖြည်းဖြည်းချင်းထွက်တဲ့လေတစ်ခုလုံးသဗ္ဗကာယလို့ခေါ်ပါတယ်ဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းထွက်တဲ့လေတစ်ခုလုံးကိုအစအလယ်ဆုံးကပ်ပြီးလိုက်ရမယ်ကပ်ပြီးကြည်နေရမယ်ကပ်ပြီးသိနေရမယ်ဒါကိုဆိုလိုပါတယ်တတိမေယဗရမဒုမတုရှိတိလုံးစုံချင်းဟာတားနိုင်တာကိုဒါကိုပြောပါတယ်ရှည်တဲ့လေတစ်ခုလုံးရဲ့အစအလယ်ဆုံးအကုန်လုံးသိအောင်ကျင့်ရမယ်ကိုလုံးစုံချင်းဟာတားနိုင်တာ စမငြိပြီးပတ္တံဗျာခအသင်္ခါရဖြည်းဖြည်းနဲ့လေဟာပရမတော်ဘုန်းကြီးတို့စိတ်မငြိမ်သက်ရင်နော်အတန်နဲ့မြည်နာပဲရှူရှဲမြည်တယ်လှုပ်ရှားနေတယ်ဝင်လေထွက်လေကျင့်တဲ့ကပထမငြိမ်အောင်ကျင့်ရတယ်ငြိမ်ပြီးတော့ခါကျတော့တိမ်မွေ့အောင်ငြိမ်သွားရင်တိမ်မွေ့လားတိမ်မွေ့ပြီးတော့ငြိမ်သွားအောင်ကျင့်ရနော်သူရဲ့ကျင့်ကြတာအဲ့ဒါကိုဘုန်းကြီးတို့ဒီမှာတော့ပတ္တံဗျာကာယသင်္ခါရနော်ပထမ ဝင်လေထွက်လေတွေကတမာရီမရသေးရင်စိတ်တွေကလှုပ်ရှားနေတယ်စိတ်ကမငြိမ်သိမ့်ပါဖြစ်လေအတန်တွေထွက်နေတယ်ရှူရှဲရှူရှဲရှူရှဲနေတယ်အတန်တွေထွက်တယ်ကိုယ့်ကိုယ်လည်းအတန်တွေကြားနေရတယ်အဲ့ရဒီပြည့်နဲ့ဒီရှုရှဲအတန်ကတမာရီလေးအကောင်းလာပြီတမာရီလေးရလေပြည့်ပြည့်နဲ့ငြိမ်ငြိမ်ငြိမ်ငြိမ်ငြိမ်လာငြိမ်သက်လာအဲ့လိုငြိမ်သက်အောင်ကျင်းငြိမ်သက်ရတဲ့တစင်ပါလို့ရမလဲတိမ်ဝဲသွားအောင်ကျင်းဖြည်းဖြည်းဖြည်းနဲ့နော်ဒီတဗ္ဗကာပရိသံ ရှည်တဲ့လေတစ်ခုလုံးရဲ့စလည်းဆုံးကြီးကြီးနဲ့ဒီလေဟာဟိုတုတ်ချောင်းလိုနောက်တော့သေးသေးမြင်မြင်လေးအဲ့ဒီလိုဖြည်းဖြည်းချင်းနဲ့တွေ့တွေ့တွေ့တွေ့တွေ့တွေ့သွားတာပေါ့အဲ့ဒီကနေတဆင်ဘလို့ဖြတ်သွားလဲဆိုတော့အဲဖြည်းဖြည်းချင်းတိမ်မွေ့ဖြည်းဖြည်းချင်းကနေသေးသေးသေးသေးသေးသေးသွားတယ်ငြိမ်သက်ရနေတော့တိမ်မွေ့သွားတယ်တိမ်မွေ့ရပြီးတော့ကလည်းငြိမ်တော့ကျင်ရမယ်လို့ဆိုလိုတယ်နော်ဒါကို ပတ္တံပေယံကာယသင်္ခါရံအဲ့လိုမှတ်မယ်အဲ့တော့ခုနကပြန်ပြောမယ်ပါဠိကြည့်ထားပါဒီလိုရင်းကအနာပါနာခုဟာကကာယ ानु ပဒနာတတိပ္ပံအတွက်ဟောတာကာယ ानु ပဒနာတတိပ္ပံအတွက်ကဗုဒ္ဓက၄မျိုးဟောထားတယ်အပေါ်ကစကြည့်မယ်သောတတောဝအတ္တတတိနော်ဒါတစ်ချက်သောတတောအတ္တတတိတတောပတ္တတတိဒီလိုပဲရုပ်မယ်ဒါကတတိမေယပထမ ဒုမာတုရှိသည်ဒီကံဝါဒတံဝါဒပဲဒီနှစ်ခုဒုမာတုရှိသည်နော်ပြီးတော့ခါကျလုံးစုံချေအားတားနိုင်တာဆိုဒီတပ္ပကပဋိတံဝေဒီကိုပြောတယ်ဒါကြည့်ပြီးလေဒီဆရာတော်ပြေဖရာကြီးလုံးစုံချေအားတားနိုင်တာပြီးတော့မှအောက်ကိုဆက်သွားမယ်ပတ္တမြာကာယသင်္ခါရံဒီမှာပတ္တမြာကာယသင်္ခါရံစမငြိပြီးဒီလေလေးကိုဗြဟ္မလှုပ်ရှားနေငြိအတန်ထွက်နေတဲ့လေကိုဘာလို့မလဲ ငြိမ်အောင်ကျင့်ငြိမ်အားနဲ့တိမ်မွေ့အောင်ကျင့်တိမ်မွေ့ရနဲ့ငြိမ်အောင်ကျင့်တာပတ္တမယကာယသင်္ကစမငြိမ်ပြီလို့ဒီလိုငြိမ်ရနေပြီးတော့နောက်ပိုင်းဘာလို့ချုပ်တောင်ကျင့်ရချုပ်တာတော့သုဒ္ဓဇာယမှာချုပ်ပါတယ်အဲ့တော့အဲ့ဒီ၄မျိုးကိုဒီပတ္တမယကာယသင်္ကတာကာယ ानु ပဒနာအတွက်ဟောတာဘာတိပဒံတုတ်တံကြတော့ဒီထိအောင်ပဲပါတယ်။အောက်ကပိတိပရိသံဝေရုသူကဒါတွေမပါဘူး အဲ့တော့ဒီမှာမှတ်ထားဖို့ရာကအာနာပါနတက်တက်ဘုရားဟောပြီဆိုရင်ကာနုပဒနာအတွက်၄မျိုးဟောတယ်ခုနလိုကျင့်ကြုံမှတ်ထားမယ်သောတတောဝအတတတိတတောဝပတ္တတတိနံပါတ်1နံပါတ်2ကဒီကံဝါရတံဝါ1နံပါတ်3ကသဗ္ဗကာပရိတံဝေဒီ1နံပါတ်4ကပတ္တမယကာယသင်္ကနာဒါရီကကာယ ानु ပဒနာအတွက်ဟောတာနော်အောက်ကိုဆက်ကြည့်မယ်ပိတိ ပိဋိပရိတံဝရီအတ္တတေတမဏိတေခတိပိဋိပရိတံပတ္တတေတမဏိတေခတိဒီဟာရဲ့နောက်ကဒုက္ခပရိတံအတ္တတေတမဏိတေခတိဒုက္ခပရိတံပတ္တတေတမဏိတေခတိအောက်ဆက်ကြည့်မယ်။အောက်ကြတော့စေတသင်္ခါရပရိတံဝရီအတ္တတေတမဏိတေခတိစေတသင်္ခါရပရိတံပတ္တတေတမဏိတေခတိပတ္တမယစေတသင်္ခါရအတ္တတေတမဏိတေခတိပတ္တမယစေတသင်္ခါရပတ္တတေတမဏိတေခတိ ဒီတရားကဝေဒနာနုပဒနာအတွက်ဟောတာဝေဒနာနုပဒနာအတွက်လည်း၄မျိုးဟောတယ်ဘုရားကပြန်ပြောပါမယ်ကာနုပဒနာအတွက်၄မျိုးဝေဒနာနုပဒနာအတွက်၄မျိုးမှတ်မယ်နော်အဲတော့အထူးဘုန်းကြီးတို့ခုစာပြောပြောချင်တာဒီဝေဒနာနုပဒနာအတွက်မှတ်ရအောင်နော်ဝေဒနာနုပဒနာမှာဒီမှာပိဋိဒီကြတော့ပိဋိတို့ဒုက္ခတို့ဆိုဇံရဝေဒနာနုပဒနာပိုင်းကြဇံရအောင်အထော်တယ်ဇံရမှာဒီပိဋိဒုက္ခတွေ့တယ် နော်ဇံမြအသိရင်ပိဋိယဝိတဝိဇာတပိဋိတုကဧကဂရပထမဇံမှာလည်းပါတယ်ဒုတိယဇံပေါ့ပိဋိတုကရဲ့စတုခအနေနဲ့ဟောတယ်ဒုက္ခကြတတိယဇံမှာပါတယ်အဲ့ဒီဇံနေရမှာဒီပိဋိပရိသဝေဒီပိဋိကိုသိပြီးတော့ဝင်လေထွက်လေကိုရှုရမယ်ပြောတာနော်ခုနပဲပြန်ပြတယ်ပိဋိကိုသိပြီးတော့ဝင်လေထွက်လေရှုရမယ်ဒုက္ခဆိုတာ သုဒ္ဓတတ္တိယဆံမှာဒုက္ခအဲ့ဒီဟာလေးသိပြီးတော့ဝင်လေထွက်ပြီးရှုရမယ်ပြောအဲ့ဒါဟာဇံရမှာရှုလို့လွယ်နော်ပြီးတော့ဝေနာနုပဒနာအတွက်၄မျိုးမှတ်ထားမယ်ပီတိကိုသိပြီးရှုမယ်ပီတိဆိုတာခုနကပထမဇာတွေ့ရပထမဇာမှာလည်းပီတိပါတယ်နော်ဒုတိယဇာမှာလည်းပီတိပါတယ်ဒီပီတိလေးကိုသိပြီးမှဝင်လေထွက်လေကိုရှုမှဝင်လေထွက်လေကိုရှုရမှဝင်လေထွက်လေနော် သိအောင်ကျင့်ရမယ်ဆိုတာပီတိကဘယ်ဇာမပါလဲဒါမျိုးလေးကိုကသိရတော့မှာပေါ့ပီတိကပထမဇာမလည်းပါတယ်ဒုတိယဇာမလည်းပါတယ်နော်တတိယဇာမလည်းပြရတယ်ဒီမှာတော့ပီတိကတော့တတိယဇံပီတိသုံးမဟုတ်ဒုတိယဇံပီတိပေါ့ဟောဒုက္ခပရိသံဝေရီကြတော့ပရမဇံတရားတတိယဇံပြောင်းပါတယ်အဲ့ဒီဒုက္ခကိုသိပြီးမှဝင်လေထွက်လေရှုမှတ်ရမယ်ဒါမျိုးပြောတော့ဒါတော့ဒါတော့အကြမ်းမြတ်မှတ်ထားပါနော် ဒီတော့ဒီမှာဒီပိဋိပရိတံဝေရိယတစ်ချက်ဒုက္ခပရိတံဝေရိယတစ်ချက်ဝေနာနုပဒနာအတွက်၄ခုနောက်တစ်ခုသွားအောင်မယ်အောက်ပါအောက်ပါအောက်ကိုဆက်ဆွဲမယ်အောက်မှာကိုကြီးအောက်ကိုဆက်ဆွဲမယ်အောက်ကစိတ်တပရိတံဝေဒီမှာတစ်ချက်ပေါ့ခုနကနှစ်ချက်ရှိသွားစိတ်တပရိတံဝေဒီအဲစိတ်တသင်္ခါရပရိတံဝေဒီ စိတ်တသင်္ခါရပိတံဝေဒီဆိုဘာပြောရလဲဆိုဝိနာတင်ညာစိတ်တဲ့စိတ်တသင်္ခါရနှစ်ပါးကိုသိပြီးဝင်လေထွက်လို့ရှုရမယ်ပြောအဲ့ဒါဘာပြောဇန်၄ပါးလို့ရဇန်၄ပါးလို့ရမှာအဲ့ဒီဇန်၄ပါးမှာပါတဲ့ဝိနာတင်ညာရှုခိုင်းတာဒီစိတ်တပိတံဝေဒီဆိုဇန်၄ပါးပါပါတယ်ဝိနာနဲ့တင်ညာသင်္ခါဝိနာနဲ့တင်ညာကိုစိတ်တသင်္ခါဒါကိုသိပြီးရှုရမယ်ဝင်လေထွက်လေသိရမယ်ဒါကိုပြောတယ် အဲ့ဒါဘယ်လောက်ဒီလောက်ရမလဲဆိုဒီအဲ့ဒီစေတသင်္ကဇန်လေးပါးပါတဲ့ဝေနာတင်ညာငြိမ့်သွားအောင်တိမ်မွေ့သွားချုပ်သွားရှူရမယ်အဲစေတသင်္ကရပရိသဝေဒတကူပတ္တမြစေတသင်္ကရတကူဒါဟာဝေဒနာနုပဒနာအတွက်ဖရာဟောပါတယ်ဒီလိုမှတ်ထားမယ်နော်ဒါနဲ့ဒါတကူခုန၄ခုအောက်ကိုဆက်ကြည့်မယ်စိတ်တပရိသဝေဒီဒါကတော့ကြာဝနာဝရှိအောင်ပါပဲ ဒီတော့ယုတ်လိုက်ဘာအတွက်ဟောတယ်လဲသိအောင်လေဒီမှာကြည့်လိုက်စိတ်တပရိသဝေရီဒီဟာလဲသူကဇံရပြီးမှရှုလို့ရတယ်စိတ်တနုပဒနာအတွက်၄မျိုးဟောတယ်စိတ်တပရိသဝေရီအတ္တတေတမေစိတ်တပရိသပတ္တတေတမေဒီတေကတိဇံ၄ပါးရမယ်အဲ့ဒီဇံ၄ပါးပါတဲ့ဇံစိတ်ကိုသိပြီးမှဝင်လေထွက်လေရှုမှမယ်ဒါပြောတယ်ပြီးတော့ကာယတိမှာဘိဗမောတွေဟာ နော်ဘိဗမောရိယဆိုဒီဇန်၄ပါးထဲမှာအဘိဗမောရိယဆိုဘာပြောတာလဲဆိုတော့ဒီစိတ်ကိုဝမ်းမြောက်ရွှင်လန်းရမယ်ဒါမျိုးလေးပါတာပေါ့နော်အဲတော့စိတ်ကိုဝမ်းမြောက်ရွှင်လန်းမယ်ဆိုတော့ဘာပြောလဲဆိုတော့အဲ့ဒီဇန်၄ပါးထဲမှာပီတိပါတဲ့ဇန်ကိုပြောတာနော်ပီတိပါတဲ့ဇန်ဝင်စားဝင်စားပြီးတော့အဲ့ဒီပီတိနဲ့အတူဖြစ်တဲ့စိတ်ကိုဝမ်းမြောက်ဝမ်းသာစိတ်နဲ့ရှုလို့ပြောတာဒါပေကမောတယ် တမာရဟံစိတ်တံအဲ့ဒါကြစိတ်ကိုအာယုန်နဲ့ခေါင်းစွာထားပြီးရှုပရမဇ္ဇာစသည်ဝင်စားပေါ့ဗျာဝင်စားဒုတိယဇံဝင်တတိယထဇာမထာယီမှာအဲ့ဒီစိတ်နဲ့တူဖြစ်တဲ့ဒီမှာတော့တမာရီခေါ်တော့ဝိပဿနာရှုတဲ့ဘက်ကအခါကျတော့ခဏိကတမာရီပေါ့အဲ့ဒီခဏိကတမာရီခဏိကတမာရီဖြစ်တဲ့အဲ့ဒီခဏိကတမာရီကဆွမ်းမြစိတ်ကိုအာယုန်ထားပြီးတော့ရှုပြောတယ် ဝိမောစယံစိတ်တံဒါတော့နိဝရဏတွေကလွတ်မြောက်ပြီးတော့လွတ်မြောက်နေတဲ့စိတ်ကိုရှုလို့ပြောဒါလည်းစံတရားပဲဒီတော့စိတ်တ ानु ပန္နနာတတိပ္ပံအတွက်စိတ်တပိတံဝရိယတခုအဘိပမောဒယစိတ်တံတခုတမာရယစိတ်တံတခုဝိမောစယံစိတ်တံတခုစိတ်တ ानु ပန္နနာတတိပ္ပံအတွက်၄ချက်ဘုရားဟောပါနော်ဒီစိတ်တပိတံဝရိယဘိပမောဒယစိတ်တံပါဠိအဘိပမောဒယစိတ်တံဒီလိုပါမယ်တမာရယစိတ်တံ ဝိမောစယံစိတ်တံပထမတော့ကြည်อยู่ပေါ့နော်နေမကောင်းတဲ့ပုံကိုယ်တွေတွေ့လာရင်နောက်တော့အလွတ်ရလာပါလေဘုန်းကြီးတို့လည်းစောဝင်ကမြောင်တော့ရုပ်ပါများတော့ဒီတော့တစ်ခုလုံးရပါနောက်ဆုံးဓမ္မနုပဒနာတတိပဌာန်ဒီကတော့ဝိပဿနာတက်တက်ဟောတယ်လို့ဆိုပါတယ်ဆောင်းကသုံးပါတော့ဇာနေနဲ့ဟောတယ်နေဆာနုပတိခန္ဓာ၅ပါးယုံ nant တရားဥပါဒခန္ဓာကနေဆာမြောင်ရှု ဝိရာဂနုပါတိယာကကင်းအောင်ရှုဒီရောဓာနဲ့ယာကချုပ်အောင်ရှုပရိနိတကနုပါတိသခံယာကတွေကင်းသွားချုပ်ငင်းသွားရှုနော်သူကတော့ဖမန်ထပ်တာရှုရတဲ့သဘောမျိုးဒီလိုတာမအကြမ်းမြတ်မှတ်ထားမယ်ဒါကဓမ္မနုပါဒနာအတွက်အနေစာနုပါတိဝိရာဂနုပါတိပရိနိတကနုပါတိအဲနိရောဓနုပါတိပရိနိကနဒီ၄ချက်ဟာ ဓမ္မနုပဒနာသတိပဋ္ဌာန်အတွက်လို့မှတ်ထားပါအဲအာနာပါနရှုနည်း16မျိုးရှိတယ်ကာယ ानु ပဒနာသတိပဋ္ဌာန်အတွက်က၄မျိုးရှုနည်းဟောပါတယ်ဝေနာ ानु ပဒနာသတိပဋ္ဌာန်အတွက်က၄မျိုးစိတ်တ ानु ပဒနာသတိပဋ္ဌာန်၄မျိုးဓမ္မ ानु ပဒနာသတိပဋ္ဌာန်အတွက်က၄မျိုးဖျားဟောပါတယ်နော်ပြီးတော့မှဖျားကဒီတင်ညာ10မျိုးသင်ပြီးတော့သွားရုပ်ခိုင်းတာပါ ဒီနေ့ပြောချင်တာဘုန်းကြီးတို့အာနာပါနအကြောင်းပထမဆုံးမှာပြခဲ့တဲ့သောတတောအတ္တတတိတတောပတ္တတတိဘုန်းကြီးတို့အဲ့ဒါစရှုရမှာတတိဘုန်းကြီးတို့ဘာလုပ်ရမလဲမြဲအောင်ကောင်းလို့သောတတောအတ္တတတိတတောပတ္တတတိအစာပိုင်းပြန်သွားမယ်နော်အဲ့ဒီမူရင်းကအဲ့ဒါလောက်ပါပဲဇံမရသေးတဲ့ပုံပေါ့အဲ့ဒါလေးကိုသိထားဖို့ရည်ရည်ဒီမဲ့ပေါ်ပြန်ရောက်တာ30ခုန မဟုတ်မဟုတ်ခုနနေလေ30မှာအနာဘာနာအစအဲဒီမှာဒါလေးတွေမှတ်ထားဖို့ပါပဲနော်ဗမာလိုပြောရင်တတိမေယပထမဒါလေးမှတ်ထားပါဒုမာတို့ရှိသည်လုံးစုံချင်းဟာတနိုင်တာစမှငြိမ်းပြီးဒါပါပဲလိုရင်ကတော့နော်အဲ့ဒီကျင့်တဲ့ခါကျဘာလို့ပါလဲပထမဆုံးအတန်ဒီတမာရီမြခင်ကြတော့အတန်ကြီးမြည်တယ်ကိုယ်တွေလည်းလှုပ်နေတတ်တယ် သူ့ရဲ့အာနာမနကမ္မထံကငြိမ်သက်တဲ့တိမ်မွေ့တယ်ရှုချက်မလို့အောင်ငြိမ်တော့တိမ်မွေ့တော့ဗြဟ္မအတန်နေမြည်နေဆိုအတန်နေငြိမ်သက်သွားအောင်ကျင့်ငြိမ်သက်သွားရင်ဘာလို့တိမ်မွေ့သွားအောင်ကျင့်တန်တော်ပဏိတော်တိမ်မွေ့ရတယ်ဘာလဲငြိမ်သွားချုပ်သွားအောင်ကျင့်သုဒ္ဓဇံရမှာချုပ်ပါသုဒ္ဓဇံမရပြီတော့ငြိမ်သက်အောင်တိမ်မွေ့အောင်ကျင့်ရတော့ဗောနော် သုဒ္ဓံစာရသွားပြီးငြိမ့်သွားငြိမ့်သွားကျင့်တဲ့အခါမှာသမ္မထပိုင်းဝိပဿနာပိုင်းနှမျိုးရှိတယ်ဒါလေးလည်းခဏခဏမှတ်ထားရမယ်ဝိပဿနာပိုင်းရှုခဏိကတမာရီရအောင်ရှုရမယ်ဘုန်းကြီးတို့ဇံပိုင်းသွားရင်တော့ဥပ္ပစာရတမာရီအပ္ပနာတမာရီဆိုတမာရီ၃မျိုးရှိတယ်ဥပ္ပစာရဇံသွားခြင်းလို့ဥပ္ပစာရတမာရီအပ္ပနာတမာရီဆိုနှစ်မျိုးရှိတော့ဘောနော် ဥပ္ပစာဒသမာဓိဆိုတာသူကနမိတ်အလင်းရောင်နေတော့ပေါ်လာနော်နမိတ်ကအကြမ်းမြင့်မှတ်ရအောင်ပေါ့နော်နမိတ်ကမိကိုရောင်လာမှတ်ရအောင်တွေ့အောင်လို့ပြောတော့ပေါ့နမိတ်ကပုံစံမျိုးမျိုးပေါ်ပါစဘောကစားမှာတော့မိကိုရောင်လေးတွေအမိုက်တိုက်လို့ပေါ်တတ်ပါတယ်နောက်တော့ဖြည်းဖြည်းလေးဒီမိကိုရောင်နဲ့တမာရီအားကောင်းလာဖြူဖြူအောင်ဖြစ်လာဖြူရောင်နဲ့ဖြည်းဖြည်းတမာရီအားကောင်းလာ ကျဲတာယာကျဲအလင်းရောင်တွေလို့ဆူရှာတောက်ပါတဲ့အရောင်မျိုးဖြစ်လာအဲ့ဒီအမျိုးကိုပရိပါကနမိတ်လို့ခေါ်တယ်ဥပ္ပစာရတမာရိယမှာအဲ့ဒီပရိပါနမိတ်ကအာယုံပေါ်ပါတယ်အဲ့ပရိပါနမိတ်ပေါ်ရင်ဥပ္ပစာရတမာရိဖြစ်ပြီပေါ့ဒီဥပ္ပစာရတမာရိခိုက်တက်မှာကြတော့သူကပရိပါကနမိတ်ကိုလည်းအာယုံပြုနေတာတခါကြတော့လေဒီရှုမှတ်နေကြကမ္မနာအာယုံအာယုံရတခါကြလေလည်း ရှုမှတ်နေတဲ့အာယုံကနေလွတ်ထွက်သွားပြီးအိပ်ပျော်သလိုလည်းဖြစ်တတ်တယ်ဘဝင်ကျသွားတယ်လို့သုံးတယ်ဝိသုရိမေအထကရာဗြဟ္မဝစာမဏေနေ့123မှာဒါပြောသွားတယ်အဲတော့တချို့ရှုမှတ်ရင်လည်းဆက်ကလငိုက်သွားတာလို့အိပ်ပျော်သလိုမျိုးဖြစ်သွားတာလို့ကိုကဟိုချက်ချင်းလည်းသိနေတော့အိပ်မပျော်ဘူးလို့ထင်တယ်ဒီဥပ္ပစာရသမารိခိုက်တမန်လို့ဖြစ်တတ်တယ်ပရိဗာနမိတ်ကမခံမြဲသေးဘူးဒီအာယုံကလည်းအာယုံပြုနေဆက်ကလငိုက်ကြသွားတတ်တယ် ပြပြောင်းသွားတာပဲဒါဘဝင်ကြသွားတယ်လို့ခေါ်တယ်ဒီဥပ္ပစာရသမารိခိုက်တမှာကြာဇိုင်းအင်္ဂါတွေကိုသူကဆင်ញင်နိုင်သောမရှိဘူးထင်ရှားမမြင်အောင်မတွေ့သေးဘူးပြိဗာနမိအာယုံပြုလိုက်ဒါလည်းပြိဗာနမိကလွတ်သွားဘဝင်ကြသွားတယ်ဒီလိုပဲဖြစ်နေတတ်တယ်အဲ့ရနေတဆင်းသမารိအကောင်ဆက်ကျင်ကျင်းကျင်းနဲ့သမารိအကောင်လာပြီဆိုလို့ရှိရင်အပနာသမารိရောက်ပါတယ် အပ္ပနာသမารိရောက်သွားဆိုဒီပြိပကနမိအာယုံကလုံးဝမပြောက်တော့အကောင်းနေအကောင်းတဲ့အတွက်ဇိုင်းကားတွေကိုဆင်ញင်နိုင်တယ်အပ္ပနာသမารိရသွားပြီဆိုလို့ရှိရင်ဘဝင်လုံးဝမဖြစ်တော့အဲ့ဒီကာလမျိုးဆိုရင်ညကိုတညလုံးအိပ်ဖက်နဲ့ဇံဝင်စားနေနိုင်အဲ့ဒါပြောချင်နော်အဲ့ဒါလေးမှတ်ထားဖို့ဥပ္ပစာရသမารိနဲ့အမ္မနာသမารိထူးခြားချက်လေးပြောစမ်းပါဆိုရင်ဥပ္ပစာရသမารိက ဇာယင်္ဂါတွေကိုဆင်ញင်နိုင်စွာမရှိဘူးဥပ္ပစာရသမารိခိုက်တာမှာအလင်းနမိတ်ကိုအာယုံပြုနေတယ်ပြိပါနမိတ်ကိုအာယုံပြုလိုက်ဒီခါလေးလေးဘဝင်ကြသွားလိုက်အိပ်ပျော်သွားလိုက်ဖြစ်တတ်ပါတယ်ဘာဖြစ်လို့လဲဘာဝနာဆွမ်းအားမကောင်းသေးလို့အပ္ပနာသမารိရသွားပြီရောက်သွားပြီဆိုဇာယင်္ဂါတွေထင်းထင်းရှားရှားဆင်ញင်လို့ရပါပြီးတော့ကတမာရီပြိပါနမိတ်ကတိတ်အားကောင်းတယ်နော်ဘဝမဖြစ်တော့ဘဝမကြတော့ ဘာဖြစ်လို့လဲဆိုဘာဝနာဆောင်အသိကောင်းနေတဲ့အတွက်ဘဝင်မဖြစ်တော့သူတညလုံးတနေ့လုံးဇံဝင်စားပြီးနေနိုင်တယ်ဒါမျိုးလေးမှတ်ထားမယ်နော်အဲ့ဒါဒီနေ့ဘုန်းကြီးတို့ကဘာပြောချင်တာလဲဆိုဒီအာနာပါနရှုမှတ်တဲ့ခါမှာအဓိကကကြုံရတဲ့ခက်ခဲလေးတွေပေါ့နော်ကြုံရတဲ့ခက်ခဲလေးတွေဘုန်းကြီးဒီကဒီနေ့ထောက်ထားပြောချင်တော့နော်ကျန်တဲ့ဒီအာနာပါနရှုနည်းတွေတော့ခဏခဏပြောနေတာ ဒီအခက်ခဲတွေကတော့ဉာဏ်နာညာဆုံးပြအာထုစကယောဂီတွေမှာဘာဖြစ်တတ်လဲဆိုတော့အာနာပါနကျင်မမဖဲနဲ့တခါတလေတချို့ကလည်းဒီဝိပဿနာတွေဘာတွေရှုနေကြအောင်ရှုနေကြစေကုပေါ်သမျှစေကုရမပေါ်သမျှအောင်နေလိုက်မှတ်တတ်တယ်။အဲလိုက်ရင်လိုက်ရင်လည်းတော့ဘယ်လိုဖြစ်သွားလဲစိတ်ကဘေးထွက်သွားစိတ်ထွက်ဘေးကထွက်တော့စိတ်ကမငြိမ်ဘူးမငြိမ်တော့ဘာဖြစ်လဲဣရိယာပုတ္တခလနာ ပြောင်းလိုက်ပြင်းလိုက်ပြောင်းလိုက်ပြင်းလိုက်ပြင်းမှများတဲ့ခါကျတော့ထိုင်လို့မရဘူးဒီလိုဖြစ်လာတတ်တယ်အဲတော့ဣရိယာပုတ်တွေပြောင်းပြောင်းပြောင်းပြောင်းနေတာဘာကြောင့်ဖြစ်လဲစိတ်ကြောင့်ပေါ့ဗျာစိတ်ငြိမ်ဣရိယာပုတ်ကမပြောင်းမဲနေနိုင်တယ်စိတ်မငြိမ်တော့ဣရိယာပုတ်ခဏနာပြောင်းနေနေရတာဒါလေးသတိထားဖို့ပါတရားထုတ်ကစားယောဂီတွေကြတော့ တရားစခန်းမဝင်ခင်ကအခုလိုတရားစခန်းဝင်တာပါလေကိုသွားတာလာတာလောက်တာခိုင်းတာကိုလောက်ကိုင်းနေလဲဆိုင်နေသွားလာမှုနဲ့လဲဆိုင်နေအဲ့ဒီသွားလာလောက်ကိုင်းနေအလောက်တွေနဲ့ပတ်သက်မဲ့သွားလာတဲ့နေရာနဲ့ပတ်သက်မဲ့အဲ့ဒီအာယုန်တွေနောက်ပြန်လိုက်ပြန်တွေးနေတော့စိတ်ကမငြိမ်ဘူးပေါ့ဗျာစိတ်မငြိမ်တော့ခုနလိုဣရိယာပုဒ်ကဏနာပြင်အောင်ဒီတော့စိတ်ငြိမ်အောင်မလုပ်ရမလဲဘုရားဒီခန္ဓာကိုယ်အထက်ပိုင်းကိုဖြောင်းဖြောင်းထား ပြီးတော့တင်းတင်းနဲ့ကမ္မဋ္ဌအာယုံပေါ့လေအာနာမနဒီမှာစိတ်ဆိုင်ပေါ်သမျှအာယုံနဲ့မမှတ်နဲ့နော်ဒီအာယုံမှာစိတ်ဆိုင်မှာစိတ်ထွက်သွားတယ်ပြန်ဆွဲတယ်ပြီးပွားစိတ်ထွက်သွားတယ်ဒီပေါ်မှာပြန်ပြီးတော့ဘေးအာယုံနေတော့လုံးဝမလိုက်ပါနဲ့နဲ့တခြားကမ္မဋ္ဌာန်းမှလည်းဒီတိုင်းပဲမခါစားပုဂ္ဂိုလ်များဒီအာယုန်တွေတော့ရှောက်လိုက်မှတ်နေရင်တမာရီမရအောင်တမာရီမရရင် စိတ်ကမြင်စိတ်မြင်တော့ဣရိယာပုတ္တခန္ဓာပြင်ញင်တဲ့စိတ်တွေပေါက်တတ်တယ်။ဒါကြောင့်မို့သမခါသာဘုရားဘေကမဏမမမတမာရီမရတဲ့ခင်ကြတော့အာယုန်တစ်ခုတည်းစိတ်ဆက်ကတင်းနေရင်မှဘေးအာယုန်နဲ့မလိုက်နဲ့မြင်တာတွေကြားတာတွေအဲ့လိုတွေမှတ်ထားမယ်။ဒါအခက်ခဲတစ်ခုပေါ့။နောက်အခက်ခဲတစ်ခုကအလေးကျင့်မရှိလို့နော်ဘုန်းကြီးတို့ကိုယ်အိမ် တရားစကားမဝင်တဲ့အချိန်မျိုးပေါ့ဘုန်းကြီးတို့ပေါ့ပေါ့တရားမမှတ်တဲ့ချိန်ကာလမျိုးစိတ်ကလွတ်ထားတာလွတ်ထားဆိုအာယုံမျိုးမျိုးပေါ့ခုချိန်ဆိုပုံစံပုဂ္ဂိုလ်နိုင်ငံရေးချိန်နေဒါတွေပေါ်မှာကြည်ကြပြုကြဆိုနော်အဲခုလိုတရားစကားဝင်လိုက်တကဒီစိတ်လေးကိုလွတ်ထားတယ်ပထမလွတ်ထားတာယူအာယုံတစ်ခုတည်းသွားထားလိုက်တကဘယ်နေတော့မလဲဟိုစိတ်ကလည်းယုံထွက်နေတော့အဲ့မှာ နမလုံးနေရတာသူကယုံထွက်သွားလဲပြန်ဆွဲလိုက်ယုံထွက်သွားလဲပြန်ဆွဲလိုက်နေအဲ့ဒါစူးစမ်းထိနေတာနဲ့နော်ဒီလိုပဲဖြစ်တယ်အလေးချက်မရခင်တော့ဒီလိုပဲထွက်သွားလဲပြန်ဆွဲတင်လဲထွက်သွားလဲဒီလိုပဲလုပ်နေရမှာဘာဖြစ်အလေးချက်မရသေးအထူးသဖြင့်ယောဂီအသက်တွေမှာဒီပြဿနာတွေ့လိမ့်မယ်ဘုန်းကြီးတို့လောကအလုပ်တွေပဲလိုက်ကြည့်လိုက်လုပ်ငန်းတစ်ခုလောက်စလောက်ခါစားအလေးချက်မရသေးခင်တော်တော်လေး ကတိကောက်ကြုံတတ်တယ်အခက်ခဲလည်းဖြစ်တတ်တယ်ဒါကိုသိခံပြီးတော့ဘုန်းကြီးတို့အလုံးလုံးနေကြွညင်လာမယ်ကြွညင်လာရင်ခက်ခဲကပြေလဲလာမယ်ခါလည်းကအမြဲတမ်းသူသွားကြံသွားလွတ်ထားတဲ့ဒီစိတ်ကလေးကိုကမ္မထအာယုံထားပြီးတော့ထိန်းငါစားမှာတော့သူကတော့ယုံနေမှာပဲယုံထွက်နေမှာဒါလူတိုင်းယောဂီတိုင်းကြုံရတဲ့အခက်အခဲတစ်ခုပဲ ထိမ့်မဲ့အသိမ့်မဲ့ငါသွားကြံသွားလွတ်ထားတဲ့ဒီစိတ်ကလေးကိုဘုန်းကြီးကဒီအာနာပါနစရကမ္မဋအာယုန်တစ်ခုမှတင်လိုက်ပြီးထားလိုက်ပြီးဆိုရင်ဘာဖြစ်လာလဲဆိုဥပမာပေးတာတော့ရေထဲမှာသွားလာတယ်ငါ့ကိုကုန်းပေါ်ပြစ်တင်လိုက်ကဘာဖြစ်ဖြစ်ဖြတ်လူးနေတာလှုပ်ရှားနေတာစိတ်ကိုထိန်းချုပ်လိုက်တဲ့အခါကျဒီလိုပဲစိတ်ကအာထွက်သွားလဲပြန်ကပ်လဲထွက်သွားဒီလိုပဲအများအားဖြစ်နေတာအဲ့ဒီလိုပဲနော်ပြီးတော့ခုံပေါက်ပြေးလွှားနေတဲ့နွားလေးတွေ ဒီနွားလေးကိုတိုင်တယ်မှချီနှောင်ထားလိုက်ငါကခုံပေါက်ပြေးသွားနေတယ်ဘယ်ငြိမ်လိုက်မှာချီထားတဲ့တိုင်ကျိုးရှိလောက်လက်ပတ်ပြေးနေအဲ့လိုပဲစိတ်ကငါကလွတ်ထားတဲ့စိတ်လေးကိုခုချိန်မှာဘုန်းကြီးကထိမ့်ချုပ်လိုက်တဲ့အခါကျ तू ကပြေးမှာပဲလှုပ်ရှားမှာပဲဒါသဘာဝနောက်တစ်ခုဥပမာပေးကြတာအလွန်ဆော့နေတဲ့မြောက်ကဲလှောင်းရင်တစ်ခုထဲမှာထည့်ထားတယ် လောင်ရင်လည်းရားတော့ဆော့နေမှာပဲမြောက်ကမြေးနေမှာစိတ်ကအဲ့ဒီလိုပါပဲအမြဲတမ်းလွတ်ထားနေထိမ့်ချုပ်လိုက်တဲ့အခါကျတော့အာထွက်သွားလိုက်ကလည်းထွက်သွားလိုက်ပြန်ကလည်းထွက်သွားဒီလိုဖြစ်နေမှာစိတ်ညစ်ဆံမရှိဘူးဘာဖြစ်လို့လဲဆိုအလေးကျင့်မရသေးလို့အဲဒီစိတ်ကလေးကိုဘုန်းကြီးတို့တွေကကမ္မထာအာရုံတူမှာကတ်တော့အလေးကျင့်လုပ်ပြရမယ်စ조사ပြီးလုပ်ရမယ်အဲ့လိုစ조사ပြီးလုပ်လုပ်တဲ့အခါမှာ ဘာလို့လဲကိုအားလဲလို့တယ်စိတ်အားလဲလို့တယ်ကိုအားဆိုတာထိုင်တာကြားလိုက်ပြီအခုဘုန်းကြီးပဲကြည်ထိုင်နေကြဒီလည်းတည်းတပေးပေးငုတ်ငုတ်ညွတ်ညွတ်ညွတ်ညွတ်ကြားဟိုအရရှိတယ်လို့ဆိုပို့ဆိုတယ်ဟုတ်လားခါငကောမှရရှိတော့ညွတ်ညွတ်ကြားပုတယ်လို့နည်းနည်းတော်သေးရှည်တဲ့လူကြဟုတ်လားခါနည်းနည်းထောင်းတော်မမထိုင်ထိုင်တော့ဟိုကညွတ်ကြားလာထိုင်လို့ရှိရင်အဲ့ဒါကိုပြန်ပြန်ပြီးတော့တတိလေးနဲ့ပြန်စားနော် ကိုယ်အားဆိုထိုင်နာကြံခန္ဓာကရှေ့ငိုက်ကြလာတာတို့နော်နောက်လန်သွားတာတို့အဲဒီခါကျကိုယ်အမှတ်တတိလေးနဲ့တတိလေးနဲ့ပြန်ပြန်မှတ်ပြီးရှေ့ကိုခန္ဓာကိုယ်ရတပြေးပြေးနဲ့ခေါင်းကြီးငိုက်ငိုက်ငိုက်ကြလာတာဒါဝိရိယကာယိကဝိရိယအာနယ်လို့ဖြစ်တယ်အဲ့ခါကျကိုခမမလေးခတ်တင်းတင်းလေးထားပြီးမှစိတ်ကလည်း ထားတဲ့ကမ္မထာအာယုံမှာအလေးချက်မရှိခင်တော့ဘာလို့လဲထွက်နေမှာပဲအဲ့ဒီလိုဖြစ်လာရင်မလုပ်မလဲကမ္မထာအာယုံဆိုတဲ့စာမှာတော့ဘယ်လိုပြောလဲခိုင်ခန့်တဲ့တိုင်ခြိတိုင်လေးမှာစိတ်ကလေးကိုတတိဆိုတဲ့ကြိုးလေးနဲ့ခြိထားမယ်တတိဆိုကြိုးဘယ်လိုငါမရရအောင်လုပ်မယ်သူများတွေတော့ရသေးတာပဲအဲ့ဒါသူတို့ကောင်းတွေရှေးရှေးသူတို့ကောင်းတွေတော့ရအောင်လုပ်တို့ကဘာလို့မရမှာလဲ အဲဒါစေတသိကဝိရိယခေါ်တယ်စိတ်အားလို့စိတ်အားဆိုင်မလွတ်တမ်းကိုတတိနဲ့ရအောင်လုပ်မယ်အလေးကျင့်လုပ်ပေးရင်ဘုန်းကြီးတို့ကပ်ပါတယ်နောက်တစ်ချက်ကတော့အဲ့ဒီလိုမကပ်ရင်ဘာလို့ရလဲဂဏနာနိမတယ်ဝိတ္တုတဝိတ္တုရိမက်ကတော့ကျင့်ဤ၈မျိုးလောက်ပြောသွားတယ်ပေါ့ဗျာဒီမှာစာပိုင်းယောဂီတွေလိုတာတော့ဂဏနာနိပါ အာနာပါနစအထုတ်တာမြန်နေခုနစိတ်ကလွတ်ထားနေရတယ်ခုထိမ့်လိုက်တဲ့ခါကျတော့ထွက်မှာပါထွက်တဲ့ခါကျဘုန်းကြီးတို့အရေးတွက်လေးနဲ့မှအရေးတွက်နဲ့မှတကတော့ဝိသုဒ္ဓိမက်ကတော့ညွန်ကြားချက်လေးပေးထားတယ်အ ਨੇ ဆုံး၅ခုအောက်မနှဲစေနဲ့၁၀ခုထက်မများစေနဲ့ဒါလေးတွေပြောသွားတယ်ငါးခုအောင်နေတဲ့ခါအရေးတော့ကနေတော့စိတ်ကဒီပုံမှာမနေဘူးတဲ့၁၀ခုတက်များသွားရင်လည်းပဲ အရေးအတွက်ကဏန်းတေချာအောင်လိုက်သွားလေပေါ်မှာမကပ်ပြန်ဘူးအဲတော့၅ခုအ ਨੇ ဆုံး၅ခုအများဆုံး10ခုဒီကြားတွင်းမှာတစ်ခုပဲအမြဲတမ်းရေတွက်ရတယ်နော်ဒီချိန်မှာ၅ခုရေတွက်မှနောက်ချိန်မှာ6ခုနောက်တစ်ခုမှ9ခုဒီလိုလုပ်လို့မရအမြဲတမ်းအခုဘုန်းကြီးတေနာ10ခုဆိုပေါ့ဘုန်းကြီးတို့ဆရာသမားဘုန်းကြီးဒါနဲ့အာနာပါနနဲ့ပတ်သက်ပြီးတော့လေဒီဆရာတော်ဘုရားကြီးနီးနဲ့ပြတဲ့ ကမ္မထန်ဆရာတစ်ပါးထမှလည်းနိခံခဲ့ဘူးပါတယ်။နောက်မောင်တော်မြေစင်တော်အထမှလည်းပါလို့ဘူးပါတယ်။မောင်တော်မြေစင်တော်ဆရာတော်ကြီးဆိုဘုန်းကြီးသွားအထုတ်တဲ့2006ခုနှစ်လောက်ကအသက်86နှစ်ရှိပြီ။နောက်နေ့ကျပြန်တော်မူသွားတယ်။ဘောက်တော်အားလို့သူတို့ကတော့ဘယ်လိုဒီဆရာတော်ကြီးတွေကတော့ဘယ်လိုသင်လဲဆိုရှစ်ခုရေတွက်ခိုင်းတာဘုန်းကြီး။ဘာဖြစ်လို့ရှစ်ခုရေတွက်ခိုင်းလဲဆို ုန်းကြီးတို့ဓမ္မစကြာတုတ်ကိုကြည်လိုက်နော်ဓမ္မစကြာတုတ်ကျတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့အကျင့်ကမှန်တယ်အဲ့ဒီမဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့တဲ့သူတို့ကတော့ဘုန်းကြီးကို၈ခုရှိတဲ့ခိုင်းခုလည်းယောဂီတို့ဘုန်းကြီးကြံကြံပေးနေတာတော့အဲ့ဒီ၈ခုလောက်တော့အနည်းဆုံးရှိတွေ့ပေါ့နော်ရည်ရွယ်တဲ့ခါကျတော့ခက်ခဲရည်ရွယ်တာရှိတယ်လွယ်လွယ်ရည်ရွယ်တာရှိတယ်နော်ခက်ခဲရည်ရွယ်တာဆိုနည်းနည်းချင်းတိုးသွားတော့အဲ့ဒါအဲ့ဒါနည်းနည်းချင်းတိုးလဲနောက်ဆိုလဲရည်သွားတော်တော်ခက်တယ်အဲ့ဒါ အဲဒီအဲ့ဒါမျိုးဘုန်းကြီးလည်းသိမသိမအောင်လွယ်လွယ်ပဲသိမှာတော့ကြာအဲ့ဒီဟာလိုက်လေ့ကျင့်တာနဲ့ကိုဘာမှမသိလဲထွက်နေဒီ၅ခုဆိုလဲ၅ခု၈ခုပေါ့လေကိုကအဝင်ကောထွက်ကောမှတက်လို့ရရတယ်ဝင်လေပုံမှန်လေးပေါ့ထွက်လေတက်နှခေါင်းဝါလေးထွက်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေး၈ခုတည်းရေးအတွက်ပေါ့ အဲ့လိုရေတွက်တကအရေတွက်ကလည်းမှန်ရမယ်စိတ်ကလည်းလေးပေါ်မှာကတ်နေရမယ်ရှစ်ခုကြောင့်ပထမစ조사ရေတွက်ရေတွက်လို့ကတ်သွားပြီဆိုအာအဲ့မှာအောင်မြင်လိုက်ဝမ်းသာလာတယ်နောက်ရှစ်ခုရှစ်ခုခတ်တော့မဆုံးမချင်းပေါ့ထိုင်တာမပြီးမချင်းရှစ်ခုရှစ်ခုရေတွက်ပါလို့မှတ်တာနော်ဒီမှာဘုန်းကြီးတို့အရှင်မြတ်အဲ့ဒီလို့ဆိုရှစ်ခုပဲရေတွက်ကောင်းသလားဆိုမဟုတ်ဘူးနော်ငါးခုလည်းရေတွက်လို့ရတက်တက်လုံး ၅ခုရေတွက်မှဆိုတက်တက်လုံး၅ခုပဲ၅ခုကြတော့အနန္တောနန္ဒ၅ပါးပူဇော်တဲ့အနေနဲ့ရေတွက်တယ်လို့မှတ်ထားမယ်6ခုကြတော့တရားကုံတော်6ပါးကိုပူဇော်တဲ့အနေနဲ့ရေတွက်တယ်မှတ်ထားမယ်9ခုကြတော့ဘုဇင်9ပါးပူဇော်တဲ့အနေနဲ့ရေတွက်တယ်8ခုခုနဘုန်းကြီးရဲ့ဆရာကြီးများပြောတဲ့မိန့်ကြားတဲ့အတိုင်းမဂ်ခင်8ပါးကိုပူဇော်တဲ့အနေနဲ့ရေတွက်တယ်ဒီလိုမှတ်မယ်9ခုကြတော့ဘုရားကုံတော်9ပါးတို့ တန်ခါကုံတော်၉ပါးတို့ပူဇော်တဲ့အနေနဲ့ရည်တွက်တယ်ဆယ်ခုကျတော့ဘုရားညာတော်10ပါးအာတော်10ပါးပေါ့ဒါကိုရည်တွက်တယ်ရည်ရွယ်ပြီးရည်တွက်မင်းကုန်တိပိကတရားဆရာတော်ကြီးကတော့ဆယ်ခုရည်တွက်တာတွေ့တယ်သူဟောတဲ့ကမ္မထတရားဒါတော့ကြာရရည်တွက်နော်တခုပဲရည်တွက်ရမယ်နော်ခဏခဏအပြောင်းလဲမလို့အပြောင်းလဲလို့စိတ်ငြိမ်ဒီနီးကစိတ်ငြိမ်အောင်လို့လုပ်တယ်အဲတော့ဆွဲဆွဲမြဲမြဲလုပ်ရမယ်နော် အဲ့လိုရေတက်ပြီးတော့ဘလို့စိတ်ကောင်းဝင်ဒီအရေးတော့ငါမှန်အောင်လုပ်မယ်ဒီအရေးတော့ပေါ်မှာဒီလေဝင်တွေထွက်နေပေါ်ကတ်အောင်လုပ်မယ်နော်အဲ့လိုတော့ဘယ်လိုတွေးမျိုးဝင်ဝင်ငါလက်မခံဘူးဒီလေပေါ်မှာကတ်ပြီးမှတ်မယ်အဲ့လိုစိတ်ကိုတင်းတင်းချင်းဆွဆွမြဲမြဲလုပ်ရအဲ့ဒါဆိုရလာမယ်တခါအရှင်မြတ်ရေပြတ်နဲ့ကြံမှတ်ရမလားဒီလိုမဟုတ်ပါဘူးဗျာဘုန်းကြီးလည်းမကြိုက်ဘူးကြားလာတဲ့ကရေပြတ်ကတိတ်မကြိုက်ဘူး အဓိကဒီလေလေးသိနေဖို့ရည်ကြည်တယ်နော်ဝင်လေထွက်လေပေါ်မှာစိတ်လေးအတိကပ်ပြီးမှတ်နိုင်တယ်စိတ်ကငြိမ်မှာဘုရားနေ့ကဘုန်းကြီးပြောခဲ့တယ်ဒီဝင်လေထွက်လေဟာဝင်လေရှုသွင်းနေတဲ့စိတ်လေးအတိလေးကပ်ပြီးဝင်လေထွက်လေရှုသွင်းနေတဲ့စိတ်ကတော့သိယုံမှာမှတ်ဆရာမလို့ရှုသွင်းနေတဲ့စိတ်လေးမသိဘူးဆိုအသက်လေးအောင်ကြည့်လိုက်ပါဗျာတက်အောင်ရှုသွင်းနေတဲ့စိတ်ပေါ်လာတယ်အဲ့ဒီစိတ်လေးသိပြီးမှ ဝင်လေထွက်လေဝင်လေထွက်လေကတ်တယ်ဗျအဲ့လိုလေလောက်ကြည့်ရမျိုးစုံလောက်ရတယ်နော်တဏီမြတဏီပေါ့ကိုဟာဘယ်လိုလုပ်ရင်ငါစိတ်ကကတ်တယ်လဲကိုယ့်ကိုသိတယ်ကမ္ဘာဆရာနဲ့ဆွေးနွေးတာဒါပဲကမ္ဘာဆရာနှီးမျိုးစုံပြောလိမ့်မယ်အာဒီလိုလဲလုပ်လို့ရတယ်ဒီလိုလဲလုပ်လို့ရတယ်နှီးမျိုးစုံလို့အဓိကတော့ဒီအာယုနဲ့မှစိတ်ကတ်သွားဖို့ရည်ကြီးတချို့ကြလဲဒီရှည်ရှည်လေးဆွဲရှူတာကြိုက်တယ်နော်အချို့ကတော့တဘာဝအတိုင်းရှူတယ်ပေါ့ဗျ နောက်ပိုင်းကျသူ့အတူလေးကတိုးတိုးဝင်တာရှည်ရှည်ဝင်တာသိလာစိတ်မငြိမ်တော့ကိုယ့်အကိုရှည်ရှည်လေးဆွဲပြီးရှုနိုင်တယ်အမြဲတမ်းမလုပ်အောင်ငြိမ်သွားရင်ကတ်သွားရင်သဘာဝတိုင်သွားမကတ်ခင်တော့နည်းနည်းလေးရှည်ရှည်လေးဆွဲရှုကြည့်ရအဲ့ဒီမှာရှည်တဲ့လေတစ်ခုလုံးအစလည်းဆုံးဒါလေးကတ်ရှုရအဲ့ဒါဆိုရင်လည်းသူကကတ်တယ်နော်အဲ့ဒါနှီးမျိုးစုံနဲ့လှုပ်ကြည့်ပေါ့နော်ခုနက ကတ်သွားပြီဆိုရင်တော့ပုံမှန်ရှူသွင်းရတယ်နော်အမြဲတမ်းရှူချက်ရှူချက်လုပ်နေမူမောတတ်အဲ့တော့ရောက်ပုံမှန်တိုင်းရှူအဓိကကတော့ဒီဝင်လေထွက်လေအားကမြဲမကဖဲနဲ့ကလိုက်ထွက်လိုက်ဖြစ်နေတာတခါတလေကြရင်တော့ဘလို့တွေဖြစ်တတ်လဲဆိုတော့တခြားအတွေးတွေကရောက်ရောက်သွားတယ်ကိုကဒီလုပ်ငန်းကျွမ်းရင်လုပ်ငန်းလေးကျွမ်းကျင်လာရင်အတွေးကဝင်လာရင် တရားတော့ရှုမြဲရှုနာအတွေ့အဖေးရအောင်နဲ့ဒါမျိုးတွေဘာနဲ့သွားတရိရလဲဆိုဘုန်းကြီးတို့ဘုရားရှိခိုးတဲ့ကကြည်ပရိရတဲ့ဘုရားရှိခိုးတဲ့ကာတို့ရထားတဲ့ပိဋိတွေပဋ္ဌာန်းတွေရွတ်နေတဲ့ကာရှိခိုးကြီးကိုလည်းစိတ်ကဖေးရအောင်သွားဆိုတာတော့မှန်းနေတာမှားတယ်မဟုတ်ဘူးအာယောဘေးရောက်သွားတယ်ဒါပေမဲ့ဆိုးနေရပဲပါဇက်ကတော့ဘုန်းကြီးတို့လည်းကြုံနေခဏခဏပြန်ပြန်တတိကပ်ပြီးဆိုတာအဲ့ဒီကတတိထားတယ်နော်အဲ့လိုဖြစ်တတ်တယ် ဘာဖြစ်လို့လဲဆိုတော့ဒီအတွေးရရောက်သွားတော့တခြားအတွေးရဝင်သွားတယ်ဝင်သွားတော့ပြည့်ရွတ်လိုက်ပဋ္ဌာန်းရွတ်လိုက်ဘုရားရှိခိုးလိုက်အတွေးတဲ့ရောက်တိုင်းအနာမနာရှုရင်လည်းဒီလိုပဲဖြစ်တတ်ပါတယ်အခြားတွေးတွေကခြားတွေးတွေရောက်သွားလဲအနာဘာနာဒီပြန်ရောက်လဲဒီလိုလည်းဖြစ်နေတာဒါလည်းသတိထားတယ်နော်အဲ့ဒီခါလာမျိုးဆိုခုနကပြောသူလိုလေးကိုရှည်ရှည်လေးဆွဲပြီးတော့3-4မိနစ်လောက်ပေါ့အကြာကြီးမလုပ်နဲ့အကြာကြီးလုပ်ရင်လည်းမောတယ်ရှည်တဲ့လေတစ်ခုလုံးအတိလေးကတ်ကြည့် ရှည်တဲ့လေတစ်ခုလုံးအစလည်းဆုံးကတ်ကြည့်အဲ့ဒီနေရာမှာတော့ဝီရိယလိုတယ်နော်ဝီရိယလေးကြောင်းကြဆိုင်ပြီးမှိုင်းနဲ့ကတ်တော့နောက်ဒီအာနာပါနရှုရှုပဲကမ္မထာမရှုရှုတမာတိမြခင်ကြားမှာတမာတိတွေဖြစ်အောင် လုပ်နေတဲ့အချိန်ကောင်လာမှာတတိအမြဲတမ်းရှိဖို့လိုတယ်နော်တတိရှိအောင်မလုပ်အောင်လဲထိုင်မိုင်လည်းမလွတ်တမ်းမှဈဉ္ညာရှောင်းလည်းမလွတ်တမ်းမှများသောတော်တော်များများအတိတာထိုင်မှဈဉ္ညာမှတော့ ဟာကြံတဲ့ချိန်လွတ်နေတာများအသေးစိတ်မူရတယ်ခုဘုန်းကြီးတရားစကားပြောတယ်တရားတကယ်လုံနေအတိလေးကပ်ပြောရတယ်စာပိုင်းတော့မမိဘူးပေါ့ဗျာနောက်ကြတော့မိလာနိုင်တယ်တတိကပ်ပြီးစ조사ပြောနော်ပြီးတော့စာတာတောက်တာတွေအိမ်သားရုပ်ဖြင့်ရေချိုးကန်တက်တာတွေအကုန်လုံးတတိကအဲ့ဒီအချိန်ကိုလွတ်ထားပြီးတော့ဒီထိုင်တဲ့အချိန်လေးဈဉ္ညာလျှောက်နေတယ်မရဘူးဗျာသူကတမာရီမရလို့ တစ်ဆက်တည်းကိုနော်မနေ့မျက်စိနှလုံးပွင့်နေချိန်ကလည်းညနေအိတ်တိတန်အောင်ဒီတတိကိုမပြတ်ကတ်နေကတ်နေအောင်လို့အဲ့လိုကတ်နေတဲ့ချိန်မှာကတ်နေအောင်လုပ်တဲ့ချိန်မှာဒီနေ့အပြောရင်ဒီခုလိုတရားစခန်းဝင်နေတဲ့ချိန်ကာလမျိုးမလိုအပ်တဲ့စကားတွေမပြောမိဘူးရေးကြည့်နော်ဟိုမိသားစုချင်းချင်းဘေးကနေဘေးကိုဖုန်းနဲ့ဆက်သွယ်ပြောတာတို့ နော်အခုနိုင်ငံရေးအကြောင်းတွေဖတ်တာအဲ့ဒါဆိုရင်တော့အကုန်ပြတ်တော့တာပဲရှိတာတွေအကုန်ပြုတ်ကြသွားတာပဲအဲ့ဒီတွေးတွေပြန်ဝင်လာစာရေးတာစာဖတ်တာနော်အပြင်ထွက်တာလို့အဲ့တော့ထွက်ရတာပေါ့ဗျဒီဝေယဝိစာတွေနဲ့ချိန်ကုန်နေတာမျိုးတွေဒါမျိုးတွေဆိုရင်တမာတိမရဘူးဗျအဲဒါမှရတာတမာတိပြတ်သွားတာနော်အဲ့ဒါတွေကိုတတ်နိုင်များနဲအောင်လုပ်ပါမလုပ်ဖဲနေနိုင်မှတမာတိရတော့ရဖို့ လွယ်မယ်လုံနေတဲ့တမာရီကတော့မလွယ်ဘူးပေါ့ဥထုသမင်းစကားပြောတာမျိုးတွေစကားမပြောဘူးလို့ရှောင်ထားရင်ပြောချင်တယ်လို့ပေါ်လာပြီဟိုကဖုံးဆက်ဒီကဖုံးဆက်သူ့သူရေးကြည့်အစာရမရှင်ထားလိုက်မှာပေါ့ဗျာနော်ဘုန်းကြီးတို့9မိနစ်လောက်ပြောရင်ဒီတရားထိုင်တဲ့ကတနာရီလုံးလုံးဓာရီကြီးတယ်ပဲဘာမှမှတ်လို့မရဒါလေးပဲတွေးတယ်တဝဲလည်းလည်းပေါ်နေတာ ကြတော့စိတ်ပြက်စရာကောင်းတယ်လောက်တာလုံနေကြည့်မတိုးတက်တော့ဘူးဒီဒီစကားပြောမိတဲ့အခက်ခဲတွေကအဲစကားပြောမိလိုက်ရင်တမာရီရောက်အတိုးကိုအနောက်ရှက်ပေးတာဒါကြောင့်မို့ဘုန်းကြီးတို့ကစကားမပြောဘဲနေနိုင်ကောင်းတယ်စကားဆိုတာတော့ဗျာဘုန်းကြီးတို့တရားစကားပြီးရတယ်ဗျာနဲ့ဟုတ်လားတသက်လုံးပြောနေရမှာဗျာမပြောလို့လည်းမရအောင်နော် ဒါပြောတော့ဝါသနာပိုင်းတော့အေးဧည့်သည်တွေဖိတ်ပြီးတော့ပြောပေါ့ပြီးမှတရားစခန်းထွက်မှငါအတိုးချပြောမယ်ဆိုဒီချိန်တော့တဏ္ဍာညာထိမ့်သိမ့်နေတာကောင်းပါရဲ့နော်မိတ်ဆွေတွေလည်းဒီလိုပါပဲပြီးတဲ့အခါမှာပြောပေါ့ခုလိုတရားစခန်းဝင်နေတဲ့ချိန်တော့တဏ္ဍာညာရှောင်တာကောင်းတယ်နော်တကယ်လို့မလွဲတာမကင်းတာပြောရင်လည်းတတိနဲ့ပြောနိုင်အောင်ကြိုးစားပါတတိလေးကအတိလေးကပြီးပြောရတယ်အဲ့ဒါဆိုရင်တော့တတ်တာ အာတတိမကပဲနဲ့ပြောနေအခုဘုန်းကြီးတရားဟောနေဆိုပါတော့တတိလို့ပြီးပြောကြည့်ထိုင်တဲ့ခါလေးတော်တော်နဲ့မကပ်ဘူးအဲကြောင့်ဘုန်းကြီးလည်းလန့်ပါတယ်အဲကြောင့်တတ်နိုင်တယ်ဟာဆရာတော်အကုန်လုံးမိပြီလားဒီလိုလည်းမမိပါဘူးလွတ်ပါတယ်လွတ်တဲ့ခါလွတ်လိုက်ပြန်ကလိုက်လွတ်လိုက်ပြန်ကလိုက်ဒီလိုပဲလွတ်ရတယ်ဘုန်းကြီးကရဏပြောပါတယ်ဥမာ10ခုံးလောက်ပြောတယ်ပထမတစ်ခွန်းမှမမိဘူးဗျနောက်၄ကျင့်လို့တော့တစ်ခွန်းစာတစ်ခွန်းစာမိလာတယ် နောက်တဝက်လောက်မြင်နောက်တဝက်ကြော်ကြော်လာအဲ့ဒါကိုယ့်ဘက်ကအလေးသာလာတာပဲဆယ်ခုံးပြောက်တယ်6ခုံးမိတယ်9ခုံးမိမယ်10ခုံးမိမယ်ဒါကိုယ့်ဘက်ကသာလာအဲ့လိုနဲ့လေ့ကျင့်လုပ်ရမယ်ပြီးတော့နောက်တစ်ခုကဘာလဲဆိုတော့ဒီနည်းနည်းလေးရက်ကြာလာရင်တော့ယောဂီတို့ဘာဖြစ်လာလဲနာကျင်ကြိုက်ခဲမှုတွေလာလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ခါရရတော့ကိုထားခြင်းတဲ့ချိန်တာအိတ်ခြင်းတဲ့ချိန်အိတ်ကိုခုဟာကတော့အချိန်လေးတတ်မှတ်ပြီးတော့ ထိုင်လိုက်စဉ္ညာလျှောက်လိုက်ထိုင်လိုက်စဉ္ညာလျှောက်လိုက်ဒီစအလေးချက်မရှိခင်သေးခင်ကြာသူသဖြင့်ဓကမတမတ်တဲ့ပုဂ္ဂိုလ်ဆိုတကူလုံးရိုက်ချေထားသလိုနာကျင်ကတ်ခဲမှုတွေဖြစ်တယ်အတ္တမတမှတ်တဲ့ပုဂ္ဂိုလ်နည်းနည်းတော်တယ်မပင်မမှုဓကမတမှတ်တဲ့ပုဂ္ဂိုလ်ခန္ဓာကိုတကယ်ပင်မတယ်ဒါပေမဲ့လို့ခုဒါတရားမှတ်တဲ့ချိန်ကိုဒါတည်းတွေ့တာပါ ဘုန်းကြီးတို့အိမ်မှာကတရားမမှတ်တဲ့ခင်တရားစကားမဝင်ခြင်းကပဲဆိုပုံနေမယ်ခိန်းစော့နေမယ်ခိန်းနဲ့တနေ့ကုန်ထိုင်ကြည့်ကွန်ပျူတာတနေ့ကုန်ထိုင်ကြည့်ဘာဖြစ်လို့စိတ်ကထိန်းချုပ်ထားတာမဟုတ်ဘူးလေဣရိယာပုတ်တွေလည်းကိုယ်ကြိုက်တယ်လို့ပြင်လိုက်ပြုတ်လိုက်နေရတဲ့ခါကျတော့ဒီနာကျင်ကြိုက်ကြိုက်တာတွေသိမသိဘူးခုလိုတရားထိုင်ပြီဆိုတာနေ့ရက်သုံးရက်လောက်နေတွေ့လာလိမ့်မယ်အခုမှဒီနေ့မှတရားနေ့ရရှိတယ်လာလိမ့်မယ်အဲ့ဒီနာကျင်တာတွေတတိနဲ့စောင့်ကြည့် မဟုတ်တဲ့တွေ့ဒီဂိမ်းဆော့တာတို့ကွန်ပျူတာ သုံးနေခြင်းသိမသိတာအခုလိုတရားနဲ့တတိနဲ့နေရင်ပေါ်ပါလေဗျာနော်ရက်ကြာလာလေနာကျင်မှုတွေကတွေ့ရလေပဲနော်ဘယ်မှာသွားတွေ့လဲတင်မာတို့ပေါင်းတို့ဒူးတို့ချစ်မျက်စီတို့ဒါတွေကနာကျင်ကခဲမှုတွေတွေ့လိုက်မယ်နောက်ပြီးဒီနောက်ကြောတွေဆက်ကြောတွေတင်းတာတို့ကြိုက်တာတို့နော်ဒီတော့ အဲ့ဒီအချိန်ကာလမျိုးအာနာပါနရှုမှတ်နေအဲ့ဒါတွေမလိုက်နဲ့ဗျာဒီအာနာပါနပဲကမှတ်နေမှတ်မှတ်မနဲ့သူကြော်သွားတယ်ဥပက္ခပြုတာအဲ့ဒါတွေလိုက်ချင်းအပြင်ဘလို့ဖြစ်တတ်လဲဆိုကိုယ်လည်းတမာရီအားမကောင်းသွားလိုက်တဲ့အခါမှတ်လို့မနိုင်ဘူးမနိုင်တဲ့အခါကျကိုယ်ပဲလက်မြောက်ရှုံးပြီးစိတ်ဓာတ်တွေကျသွားတယ်အဲ့တော့ဝါကိုတတ်နေမြောက်ပက္ခပြုပြီးတော့ဒီလေမှာပဲကပ်ပေါ့နော် အဲတော့တမာရီအားမကောင်းနေသေးရောကိုရှုမှတ်နေကြကမ္မဋ္ဌာအာယုံမဲ့တဆိုင်မှမှရှုပါတမာရီအားကောင်းမဲ့ဒီနာကျင်ကခဲမှုတွေကိုတိခဏမှတ်နိုင်မယ်ဆိုမယ်ကိုတိခဏမှတ်နိုင်မယ်ဆိုရင်ဝိပဿနာလည်းရှုနေတဲ့ပုဂ္ဂိုလ်များရှုလို့ရပါအဲ့ဒီတမာရီအားမကောင်းခင်ကောင်းတမာရီအားကောင်းကောင်းမဖြစ်သေးဘူးပြီးတော့တိခဏနဲ့အားလည်းနည်းသေးတယ်ဆိုတော့သွားမှတ်လိုက်ရင်ဒီဝေဒနာကိုပျောက်ချင်တဲ့စိတ်နဲ့မှတ်တတ်တယ် အဲ့တော့ပျောက်ခြင်းတဲ့စိတ်နဲ့မှတ်တော့မပျောက်မပျောက်တော့ငါဒီဝင်တော့ပျောက်မှာပျောက်ပါအောင်မလားလွန်မလွန်ပါအောင်မလားဒီလိုစိုးရင်စိတ်တွေဖြစ်လာတတ်တယ်ဟောလောဘနဲ့မှတ်တာမျိုးဒေါသနဲ့မှတ်တာမျိုးဒါမျိုးတွေဖြစ်ပြီးစိတ်တွေပြန့်လွင့်နေတတ်တယ်ဒါကြောင့်မို့အဲ့လိုနေ့ရက်သုံးရက်လောက်အတွင်းမှာနာကျင်ကြိုက်ခဲမှုတွေပေါ်လာရင်ပေါ်သမျှအာယုန်တွေကိုလိုက်မမှတ်ပါနဲ့ကမ္မထအာယုန်တစ်ခုတည်းပဲနော် ထိုင်မှတ်နေအာနာပါနမိုင်အာနာပါနဓကမထဝါယောဒဖောင်းမိမိုင်ဖောင်းမိမကမှတ်ပါပြီးတော့ဈဉ္ညာကို အချိန်ပြည့်ရှောက်ရမယ်နော်အဲ့ဒါကိုသွားမခိုးနဲ့ခိုးတဲ့အခါသွားဈဉ္ညာချိန်ပြည့်မမှတ်ဖဲနဲ့ဈဉ္ညာသွားခိုးလိုက်အာထိုင်လာရက်များနေမရဘူးခန္ဓာကိုယ်ရအဲ့မှာနာကျင်ကက်ခဲမှုတွေမကြော်နိုင်ပဲဖြစ်တတ်တယ်မမှတ်နိုင်ပဲဖြစ်တတ်တယ်ဒါကြောင့်မို့သမဂ္ဂဇာမှာ ဘာလုပ်မလဲဆိုထိုင်တာနေခြင်းနေပဲစီဈဉ္ညာကိုအချိန်ပြည့်လျှောက်ပါဈဉ္ညာပို့လျှောက်နိုင်လဲရတယ်တခါတခါဒီဘုန်းကြီးတို့ဒီအာနာပါနမှတ်တဲ့ပုဂ္ဂိုလ်ကဘာဖြစ်တာလဲဆိုဒီဝင်လေးကနေပြီးထွက်လေးကမြန်းနေတာမျိုးတွေလည်းဖြစ်တတ်တယ်နော်ကိုယ့်ကိုယ်တတိထားကြည့်ရဝင်လေးထွက်လေးစိတ်ကထွက်သွားလဲဝင်လေးထွက်လေးပေါ်မှာပြန်ရှုဆွဲတင်လိုက်ဒီလိုရှုမှတ်နေတဲ့အခါမှာ ကိုကိုယ့်ကိုပြန်ကြည့်လိုက်ဝင်လေထွက်လေလေးအဲ့လိုကြည့်လိုက်တဲ့အခါကျတော့ယောဂီတွေဘယ်လိုဖြစ်တာလဲဆိုဝင်လေထွက်လေကဝင်လေကနှေးပြီးထွက်လေကမြန်းနေတတ်တယ်နှေးနေတဲ့လေကိုစလည်းဆုံးလေကနှေးနေတာကအစလည်းဆုံးကတ်လိုက်လို့ရတာပေါ့ဗျာမြန်းနေတဲ့လေကြစလည်းဆုံးကတ်လိုက်လို့မရဘူးစိတ်ထဲမှာတော့အကုန်သိတယ်လို့လို့ပေါ့လေမသိဘူးမြန်းနေတဲ့အတွက်အဲ့ဒီလို ဖြစ်တော့ဗာဖြစ်လဲတတိအားနဲ့တွေကြောင့်စိတ်ကဒီပေါ်မှာမစိတ်နာအောင်လည်းမကဘူးတတိအားလည်းအားနဲ့တွေအပြင်ရောက်ရောက်ရောက်ရောက်သွားအဲ့ဒီလိုဖြစ်သွားရင်ဒီမြန်းနေတဲ့လေကိုတတိထားလိုက်ပါထွက်လေမြန်းနေရတာလေနည်းနည်းတတိလေးထားရှုတတိလေးထားရှုလိုက်လို့ရှိရင်သူ့ကတ်သွားလိုက်အဝင်လေမှလည်းအစလည်းဆုံးကတ်လိုက်နိုင်တယ်လို့ထွက်လေမှလည်းအစလည်းဆုံး ကတ်လိုက်နိုင်အောင်မှတ်မှတ်ရင်မှန်နဲ့ကတ်လိုက်နိုင်သွားရင်လည်းပဲ तू ကငြိမ်သွားပါတယ်နော်အဲ့ဒီလိုလည်းတတိထားတယ်အဲ့တော့ခါတရားမှာဝင်လေကနေပြီးထွက်လေကမြန်းနေလည်းပဲဒီလိုစလည်းဆုံးတတိလေးကတ်ကြည့်တဲ့နီလေးလောက်ကြည့်ပါပြီးတော့ဘယ်လိုတွေဖြစ်တတ်သေးလဲဆိုဒီဝင်လေထွက်လေမှတ်ရင်မှန်နဲ့ပထမခုနဘုန်းကြီးပြောခဲ့တယ်ငြိမ်အောင်လုပ်ရတယ်နော်ဒီတမာရီမြခင်ကြတော့ ဝင်လေထွက်လေမှတ်တဲ့အတန်တွေကထွက်နေတတ်တယ်လှုပ်ရှားနေတတ်တယ်ဟာဒီကျုပ်ဆိုခန္ဓာကိုယ်ဒီလိုဒီလိုကိုရိမ့်နေရရှေ့ရှူရှေ့ရှူရှေ့ရှူရှေ့ကြတော့သူအဲ့ဒါလေးညိမ့်ပြီးတော့အကောင်းသလိုဖြစ်နေအဲ့ဒါမလုံးနဲ့နော်တကယ်တမ်းကြောင့်ဝင်လေထွက်လေရှုမှတ်တဲ့ပုဂ္ဂိုလ်အဲ့လိုမဖြစ်အောင်ဒီပထမညိမ့်တော့အောင်လို့ညင်ရနေတိမ်မွေးသွားတိမ်မွေးရနေငြိမ့်သွားချုပ်သွားခြင်းအဲ့တော့ လှုပ်ရှားနေရနေငြိမ်းလာမယ်ငြိမ်းလာနေပြီးလေလေးကတိမ်မွေ့လာတိမ်မွေ့တဲ့အခါကျဘလို့ဖြစ်တတ်လဲဝင်လေကများပြီးတော့ထွက်လေကနည်းနေဝင်လေကများတော့ဒီဝင်လေကများထွက်လေကနည်းဒီလိုနောက်နောက်ဒီလိုလမ်းလမ်းလမ်းလမ်းသွားတတ်တယ်အဲ့ဒါသတိထားတခါထွက်လေကများပြီးဝင်လေကနည်းနေလည်းပဲခန္ဓာကရှေ့ကုန်းရှူးဆိုထွက်လေကများဝင်လေကနည်းတာအဲ့ဒီခါကျဒီလိုကုန်းကုန်းကုန်းကုန်းနေ အဲ့ဒီကာလမျိုးရှာရင်ဒီဝင်လေထွက်လို့နော်တိမ်မွေးတာဝင်လေထွက်လို့ညီမြောက်ချိန်ပေးရအချိန်ပေးလို့ရင်ခုနရှေ့ငုံနေတာတော့နောက်လန်သွားတာဖြစ်တတ်တယ်။အဲဒီတိမ်မွေးတဲ့လေမှနော်ရှေ့ကုန်းတာနောက်လန်လို့ဖြစ်လာရင်ဘာလုပ်မလဲ။ညီမြောင်လုပ်ပေး။ပြီးတော့နောက်တစ်ခုကဘာဖြစ်တတ်သေးလဲဆိုဒီလိုရှုမှိုင်ရှုမှိုင်နဲ့ဒီလေလေးပေါ်မှာတတိလေးကကတ်လာတယ်။ကတ်သွားတဲ့ခါကျတော့ ဟောဒီလေချောင်းလေးပေါ့သေးသေးမြင့်မြင့်လေးပေါ့ဗျာဒါလေးပေါ့ပဲကတ်သွားအတိလေးကတ်သွားပြီဆိုရင်သူကဒီဘာဒုက္ခဝင်တာမှမတွေ့ဘူးဒီတိမ်တိမ်မှုပဲလေးမြင့်မြင့်လေးပဲတွေ့နေအဲ့မှာနှာခေါင်းလည်းပျောက်တတ်တယ်ခန္ဓာကိုယ်လည်းပျောက်တတ်တယ်ခေါင်းလည်းပျောက်နေတယ်လိုမျိုးတွေဖြစ်နေသူကကိုဒီလေးလေးပေါ့တိမ်တိမ်မှုလေးကိုကတ်ကြည့်တာနော်ထိတဲ့နေရာလဲရင်ကြည့်လေးကိုသိအောင်လုပ်တာလေးမသိမှဆိုတဲ့အတွက်ထိတဲ့နေရာတတ်မှတ်ပေး နောက်တစ်ပြေးပြေးနဲ့တိမ်ဝင်းတိမ်တိမ်မြင့်မြင့်လေးပေါ့ဒါလေးပဲဒါလေးကတ်ကြည့်တော်တော်ကြီးလို့ကောင်းတယ်အဲ့မှာနှာခေါင်းလည်းပြောင်းကိုယ်ကလည်းပြောင်းခန္ဓာကိုယ်ကလည်းပြောင်းဒီလိုဖြစ်တတ်တယ်အဲ့ဒီလိုပြောင်းလာတဲ့ခါကျလူကဘယ်လိုဖြစ်တတ်လဲဆိုခန္ဓာကိုယ်စိတ်ပိုင်းတစ်ခုပြောင်းသွားရင်တချို့လူကကြောက်တယ်ဟာအာနှာခေါင်းတကယ်များပြောင်းသွားပြီခေါင်းကြီးတကယ်များပြောင်းသွားရင်ခန္ဓာကိုယ်ကတကယ်များပြောင်းသွားကြောက်တာကြောက်ပြီးတော့မလုပ်လဲဆိုတော့မျက်စိဖွင့်ကြည့်တာမျိုးပါညာအဲ့ကြတော့တကယ်မပြောင်းပါဘူးဖွင့်မကြည့်နဲ့နော်အဲ့လိုမျိုးတွေဖြစ်တတ်တယ် ခန္ဓာကိုယ်စိတ်ပိုင်းတစ်ခုပျောက်တော့ဘာလို့မသိအောင်နဲ့ကတ်သွားတော့ကတ်သွားတော့ဒါတွေဥပ္ပခပြုတ်လို့ဖြစ်တော့ပျောက်တယ်လို့ဖြစ်တော့မှာဒီတော့နောက်တစ်ခုအဲ့လိုမှိုင်မှိုင်နဲ့ဘာဖြစ်လာလဲဆိုတော့တတိလေးကမြဲသွားကတ်သွားပြီဆိုရင်နိဝရဏပေါ့ဗျာလောဘတို့ဒေါသတို့ဌိနမိတာတို့ဥရိစ္ဆကုကုဆာဒါတွေကလွှမ်းမိုးမှုနိဝရဏလွှမ်းမိုးမှုနဲ့လွတ်လာလွတ်လာတဲ့ခါကျရင်စိတ်မာတွေမှာကုသိုလ်စိတ်စေတသိက်တွေဖြစ်တော့ဗျာ အာကုသိုလ်သောစိတ်စိတ်တုပ္ပတ်တွေဖြစ်တော့အဲဒီကုသိုလ်သောစိတ်တုပ္ပတ်မှာဆိုရင်ဘုန်းကြီးတို့သောဘစိတ်ဒါနာစိတ်9ပါးတို့ပေကိစိတ်6ပါးတို့သောမနဒါနာစိတ်19ပါးတို့ဉာဏ်ပါဝင်ပေါ့လေမာကုသိုလ်စိတ်စိတ်တွေတိုင်း34လုံးတစ်ပြိုင်နက်တည်းဖြစ်တယ်အဲ့ဒီတည်းမှာဘာတွေထူးထူးဆန်းဆန်းပါလဲဆိုကာယပါကုညတာကာယပတ္တိစိတ်တပတ္တိကိုယ်လည်းငြိမ့်နေတယ်စိတ်လည်းငြိမ့်နေတယ်ကာယ မုဒ္ဒတာစေတမုဒ္ဒရာလုံးသမျှရှုသမျှတွေကအလိုက်အသင့်ဖြစ်နေကာယကမညတာကာကိုလည်းနုညံသိမ့်မေစိတ်ကလည်းနုညံသိမ့်မေကာယကမညတာစိတ်တကံကိုလုံးတဲ့အလောကိစ္စတွေကကြွန့်ကြွန့်ကျင်ကျင်ဖြစ်နေတော့အဲ့ဒီစေတသိက်တွေအကောင်းလာတယ်အကောင်းရင်အကောင်းသလောက်ကိုကခန္ဓာကိုယ်ကြီးမှာပီတိတွေပတ္တိတွေပေါ်လာတတ်တယ်ပေါ်လာပြီးကိုကငြိမ်ချမ်းစိတ်ကငြိမ်ချမ်းပေါ်ပါနေတယ် အဲ့ဒီချိန်ကာလမျိုးဆိုဘုန်းကြီးတို့နာရကျင်တာတွေပြောက်ပြီးတရားထိုင်လို့အမှန်ကောင်းပါတယ်ထိုင်လို့ကောင်းတာကြောင့်ကိုသူများတွေကချိန်ပြီးတော့ထသွားပြီမြတ်ကိုကမထကြဘူးဆက်ထိုင်နေသေးတယ်မဖြုတ်ချင်ဘူးအဲ့လိုဖြစ်နေဆက်ထိုင်နိုင်ပါဆက်ထိုင်ဖို့ကိုယ်ရင်နဲ့ကိုယ်ကြတော့ထိုင်ပြီးတော့ဘုန်းကြီးတို့ကတော့ဘယ်လိုကြံကြံပေးခြင်းလဲဆိုတော့ပိုးထိုင်လို့ရှိရင်ဈဉ္ညာကိုပိုးလျှော့ တဏှာရွယ်ထိုင်တဏှာရွယ်ခွဲလောက်စညာရှောင်းမတ်တရတာဣရိယာပုညီမြောက်အောင်လုပ်ရထိုင်ဣရိယာပုတွေများသွားရင်လည်းပဲစီကြုံဝန်ကြုံတွေဖြစ်တတ်တယ်အဲဒါကြောင့်မို့ထိုင်ကောင်းတဲ့ချိန်ကာလမျိုးမှာဆိုရင်ဆက်ပြီးထိုင်လို့ရပါတယ်ကိုယ့်အိမ်ကိုထိုင်တာပဲဒါလည်းမှတ်ထားမယ်နောက်ခက်ခဲရဘာကြုံနိုင်သေးလဲဆိုတော့ခုနလိုတမာရီမြခင်ကြားဘာဖြစ်တာလဲဆိုတော့ဒီ တရားစကားဝင်ပြီဆိုအချိန်နဲ့ထားအချိန်နဲ့ထိုင်ရတယ်ဒါလေးတွေပေါ့ဗျာငကိုလိုကိုယ်ချင်းလို့အိတ်ကိုစားရင်လို့စားလို့မရဘူးယောဂီဆိုရင်လည်းနေ့ဆိုရင်လည်းငါလည်း12နာရီမထိုးခင်စားတာတို့ဘာလို့ဒါမျိုးတွေဖြစ်တယ်အဲတော့အာယုံထားတာတို့နဲ့စောစောထားတာတို့ဒါမျိုးတွေဖြစ်တယ်အဲတော့အာယုံဆုံးစားပြီးနေဆုံးစားပြီးတဲ့ချိန်တွေမှာ ဘာဖြစ်လို့လဲဆိုဥပုသ်ဆောင်တော့ညနေစာစာမှာဆိုစာပြတာတွေရှိတာပေါ့နော်လေ့ကျင့်မရှိဘူးအဲလိုဗိုက်တင်းနေလေအချင်းစိတ်ဖြစ်တယ်ဆွန်စားပြီးတဲ့ချိန်မျိုးညနေပိုင်းချိန်ကြတော့တနေ့ကိုမှတ်ထားတယ်တနေ့ကိုရှုနေရတဲ့ခါကျပင်မပြီးငိုက်နေတတ်တယ်ကြို့ဆိုရင်ရှုမိုက်ရှုမိုက်နဲ့အိပ်ပျော်သွားတာဘာဖြစ်လို့လဲဆိုတော့ကိုတရားမမှတ်ခင်ချိန်ကြတော့ ကိုကြိုက်တဲ့အချိန်အဲ့ကိုကြိုက်တဲ့အချိန်စားဒီလိုနေတာကိုဟောခုကျတော့အချိန်နဲ့အချိန်ချိန်မှစားရတဲ့အခါကျတော့အချိန်မှအိပ်ရတဲ့အခါကျအေးမောဟဘူးဖြစ်တတ်ပါတယ်အဲ့တော့တရားထိုင်တဲ့အချိန်မှဖပြငိုက်တတ်တယ်အထူးသဖြင့်ဒီလိုမိုးအုံနေရင်ပုံဆိုးတယ်နော်ဒီလိုစီရိုဆာမနာစေကိုတို့ကြတော့မြူတွေဆိုင်ပြီးတော့ဖော်ကြီးကြတဲ့အခါကျထိုင်မိုင်းတတ်တယ်အဲ့လိုထိုင်မိုင်းနေလဲအိတ်ချင်တတ်တယ် ဆောင်းရာသီမျိုးတွေမျိုးမှာနော်အေးနေတဲ့ကနှွေးထွေးတွေဖြစ်အောင်ခြုံနေနဲ့အိတ်ချင်တယ်ပြီးတော့နေမကောင်းစနလန်ထစပုံကုံများနေမကောင်းလို့နဲ့အဲ့ဒီလိုပုံကုံမျိုးလဲခန္ဓာကိုယ်အားနေနေအိတ်ချင်တယ်ပြီးတော့အကခဲပြောက်တဲ့ဆေးတွေတောက်ထားမယ်နာစီချောင်းစုပြောက်ဆေးတောက်မယ်စိတ်ငြိမ်ဖို့အတွက်စိတ်ငြိမ်ဆေးတွေတောက်ထားမယ်ဆိုရင်လည်းပဲအိတ်ချင်တဲ့စိတ်တွေဖြစ်တတ်တယ်နော်နောက်အသက်ကြီးလာရင်လည်း သက်80ကျော်80ဒီသက်ကြီးလိုက်တွေငငံမြင့်မှုတွေဖြစ်တတ်တယ်ဒါတွေဒီလိုခက်ခဲတွေကြုံလာရင်ဘုရားရှင်ကတော့အင်္ဂုတ္တတ္တကနိဗ္ဗာန်မှာရှင်မောမောကလဟောတာရှိတယ်ဌိနာမေတာပဲဖြောင်းကြောင်းတရား9မျိုးအဲ့ဒီအဲ့ဒီမှာကျတော့ပါဠိတော်မှာတရား9မျိုးဟောတယ်ဘုန်းကြီးတို့မာသရိပလံတုံနိဝရဏပပပိုင်းကျမမှာကျတော့ အထကရာကအိမ်မှာဌိနမေတာပဲဖြောင်းကြောင်းတရား6မျိုးဆိုပြီးတော့ဟောထားပါတယ်เนาะအဲ့ဒါလေးလည်းဘုန်းကြီးတို့ဒီမှာအခွင့်အာဏာတင်လို့ပြောလိုက်ပါမယ်ဘာဖြစ်လို့လဲဆိုတော့ယောဂီတွေကဒီဌိနမေတာနှိပ်စက်တာခံရတာဘုရမဆုံးရှင်မမောကလံကိုဖျားဟောထားတယ်ဌိနမေတာပဲဖြောင်းကြောင်းတရားပေါ့ဗျာဘုန်းကြီးတို့ဒီမှာဟိုအရင်တော့လည်းမတ်စုပေးခဲ့ဘူးပါတယ် ဘိုင်းစာရမဆရာတော်ရဲ့ဆောင်းပုံလေးနဲ့ညီဘုန်းကြီးပေးခဲ့ပါ။တင်ညာပြောင်းပေးစာကြံတွေရွေရေးနာဆွဲရာမျက်နာသိရာအလင်းကြံစဉ္ညာလျှောက်လေးပါ။ဒီအချင်းငိုင်းမြည်တဲ့အမှတ်တင်ညာကိုပထမမှတ်လို့ရတယ်နော်။အချင်းငိုင်းမြည်တဲ့စိတ်ကိုမှတ်ခြင်းဒီအချင်းနဲ့စိတ်ကိုသိပြီးမှမှတ်မသိဘဲနဲ့အချင်းနဲ့အချင်းနဲ့အချင်းနဲ့ဒီလိုတမမအိပ်ပျော်သွားတယ်။အချင်းငိုင်းမြည်တဲ့စိတ်ကိုမှတ်ခြင်းသူ့ဒါကိုသိရတယ် သိပြီးမှမှပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောအဲ့လိုမြောင်မှန်သူနိုင်တယ်အဲ့ချင်းနာမီတဲ့စိတ်ကပဲချင်းဖြစ်လဲအိတ်မပြောခင်မှာဖြစ်တယ်အိတ်ပြောတိုင်းဘဝင်စိတ်အဲ့ရနိုးစချိန်လေးမှလည်းဖြစ်တယ်အဲ့ဒီချိန်လေးမှဒီစိတ်လေးကိုသိပြီးမှအဲ့လိုမှတ်လို့မနိုင်တော့ဘူးဆိုဒီအိတ်ချင်းနိုင်ပြီးတော့မှတ်တယ်ညာမမှတ်တော့နဲ့အာနာပါနမှနဲ့အာနာပါနတင်းနေရင်မှတ်ဉာဏ်ကမ္မထာမှမယ်ဉာဏ်ကမ္မထာမှ မနိုင်အောင်မှတ်မယ်အဲ့လိုမှတ်ဒါကိုတင်ညာပြောင်းပြီးမှတ်တင်ညာပြောင်းလိုက်တာအဲ့ချိန်ခံပြီးတဲ့တင်ညာမမှတ်နဲ့ကျန်တဲ့ကမ္မထံကိုတင်းတင်းရင်မှတ်တင်ညာပြောင်းပေးဒီနီးနဲ့လည်းနိုင်အောင်လုပ်လို့ရတယ်နောက်တစ်ခုကတော့တင်ညာပြောင်းပေးလို့မရဘူးဆိုစာကြံတွေးရထားတဲ့ဘုရားစာတရားစာလေးတွေးတာဘုန်းကြီးတို့တခြားမကြည့်နဲ့လေညာအိတ်မပြောတဲ့ချိန်နဲ့ကြည့်လိုက်အိတ်မပြောလေတွေးလေတွေးလေအိတ်မပြောလေပဲအဲ့တော့အဲ့ဒီအိတ်ချိန်ခံပြီးဆိုပျောက်တော့တွေးခိုင်းတာပဲ တွေးတာကောင်းတာတွေးရတယ်မကောင်းတာတွေးရင်တို့ကြဒုက္ခရောက်နေကောင်းတာတွေတွေးဒီချိန်မှာကောင်းတာတွေးကောင်းတဲ့တွေးဆိုတာတရားလေးတွေတွေးရတာပေါ့နော်ဟိုမှာအများကြီးပါပဲတရားနဲ့ပတ်သက်ရောမေတ္တာဝိုးတာတွေပဲကြည်အောင်မေတ္တာဝိုးတဲ့ခါမှာကြောက်တာမကြောက်တာနေရများစွာတတ္တဝါချမ်းသာကိုယ်စိတ်မြင်ခဲ့ပါစေဟောကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တွေလဲမကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တွေလဲဒါမျိုးတွေတွေးရတယ် တရားနာဦးတဲ့နာဦးထားတဲ့တရားလေးတွေပြန်စဉ်းစားဆင်ញင်ပေးရကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုတာကသောတာပန်တရားကနော်ပုရုဇဉ်ကြောက်တတ်တယ်အနာဂံရနာဂံကြဒေါသကုံသွားဒေါသကုံမကြောက်တာအနာဂံတို့ယဟန္တာတို့ပိစိကဝရတမကြောက်တတ်ဘူးပေါ့ဗျာဒါမျိုးလေးစဉ်းစားပေးတာအဲလိုစဉ်းစားပေးရင်လည်းပဲအချင်းတဲ့စိတ်ကပျောက်သွားတယ် ဖြစ်ဖြစ်နဲ့စိပြောက်ရုံလို့မတွေးရတယ်နော်တော်ကြကြအဲ့ဒီအတွေးတွေကမဆုံးနိုင်ပဲဖြစ်နေအောင်ဖြစ်ဖြစ်နဲ့စိပြောက်သွားရင်ငကိုကမ္မထံဖြတ်မှခုနကတင်ညာပြောင်းပြီးတာထိနာပြီးတာမှတ်ကြည့်တယ်ပြောက်သွားပြီဆိုငကိုကမ္မထံဖြတ်မှ မပြောက်ဘူးဆိုမြတ်စွာဘုရားနောက်တနည်းနောက်တနည်းကြတော့ရထားတဲ့ဘုရားစာလေးကိုတင်ညာပြောင်းပြီးစာကြံတွေယူရင်းနာဆွေရရထားတဲ့ဘုရားစာတရားစာတွေရွတ်ပါတဲ့ဒါလည်းပြောတယ်ပေါ့ဗျာ။ ရွတ်ရွတ်တယ်ဆိုတာကကိုယ့်အိမ်ကိုပဲကိုယ်ချင်ရှုမှတ်အချင်လာပြီးဆိုကိုယ့်အတန်လေးကိုကြားအောင်ရှုရတယ်ဟောဘေးရွတ်တယ်ယတနုဘဝတော်ယခာနေဝတသင်ဒီဘိန္ဒနာကိုယ့်အတန်ကိုကြားအောင်ရှုရတယ်ရွတ်လိုက်ဒီအချင်ကပြီးတစ်စီကပျောက်တယ်လို့ဆိုပါအဲအဲ့ဒီလိုရွတ်လို့ဖတ်လို့ဘေးရွတ်တယ်ပဋ္ဌာန်းရွတ်တယ်ဒီလိုရွတ်လို့မှဒီအချင်တဲ့စိတ်ကမပြောက်ဘူးဆိုရင်ရွရင်းနာဆွဲရ ကိုယ်နေရွက်ကိုဆွဲပြီးတယ်ဒီလိုဆွဲပြီးလက်တွေခန္ဓာကိုယ်တွေဒီလိုပုတ်တာပြီးကိုကရှင်မောကလညမှာတရားရှုမှိုင်နဲ့အိမ်ငတ်တို့ဒီတရားဟောတာအဲ့လိုလဲလုပ်လို့ရတယ်အဲ့လိုမှမျက်နာတက်မျက်နာတက်နေရွက်ဆွဲပေါ့ဒီခါလေးအချိန်ငံကြီးတဲ့မျက်နာထပ်တက်ရတက်ပြီးတော့နေရွက်တွေဆွဲဒါမျိုးတွေလို့ခန္ဓာကိုယ်ပုတ်တာယူရင်းနာစရာဒီလိုလုံးလုံးမှအချင်းနဲ့စေကမပြောက်ဘူးတော့နောက်တစ်ခုကတော့နော် မျက်နှာတက်ပေါ့ဗျာမျက်နှာတက်ပြလိုက်ပါမျက်နှာတက်လို့မှမပြောက်ဘူးဆိုရင်အလင်းရောင်ကြည့်ပေးပေါ့အလင်းရောင်ကြည့်ပေးလို့များရင်ထိုင်မမတ်တော့နဲ့တဲ့စဉ္ညာရှောင်မှဒါကတော့ဘုန်းကြီးတို့ဘုရားရှင်ကနေပြီးတော့ရှင်မမောကလံကိုတော်မြတ်ကြီးကိုဟောခဲ့တဲ့ဌိနပိဋကပဲဖြောက်ချောင်းတရားခုနှစ်ပါးပဲဒါကတော့ဘုရားထိုက်ရဟောတာနော်ပညာပြောင်းပြီးစာချံ၍နေယူရနာဆွေရာ မျက်နာသိရန်အလင်းကြဈဉာ6လေးပါဘုန်းကြီးတို့မဆုလေးပေးခဲ့ဘူးပါတယ်ဒါကတော့ပါဠိတော်နီးပေါ့ဗျာအထက်ကနီးကြတော့ဘာပြောလဲဆိုတော့အချင်းငိုင်းမိတဲ့ပုဂ္ဂိုလ်အစားကိုဗိုက်ပြီးအောင်ဗိုက်တင်းအောင်မစားစားလို့ရတယ်နော်စားပြီးဈဉာရှောင်းတကယ်လို့စားပြီးပြီးရင်ထိုင်ရင်ငိုက်ကောင်းလာပေါ့ဗျာအာယုံစွန်းစားပြီးလဲအများကြီးတင်းအောင်စားတိုင်းငိုက်တာပဲနေစွန်းစားပြီးတင်းအောင်စားမယ်အဲ့ဒီချိန်မှာဆိုရင် ထိုင်မမှတ်နဲ့စဉ္ညာရှောင်းစဉ္ညာရှောင်းရင်လည်းတော့အစားတွေကိုဗိုက်တင်းအောင်မစားနဲ့တကယ်လို့အိတ်ချင်လာရင်ထိုင်မှလို့အိတ်အိတ်ချင်လာရင်မတ္တရမပေါ့မတ္တရမအိတ်ချင်စဉ္ညာရှောင်းမှဒီလိုပဲဣရိယာပုတ်ပြင်ပြီးတော့မှတ်နိုင်တယ်အဲ့ဒီလိုမှတ်လို့မှမရဘူးဆိုရင်လဲတော့မမှတ်နဲ့လဲမှအိတ်ချင်သွားတယ် ပြီးတော့အလင်းရောင်ကိုကြည့်ပေးမယ်ဆင်ခြင်လင်းရောင်ပါဆိုတာမျိုးပေါ့နောက်ပြီးတော့အဲ့ဒီလိုအိတ်ချင်ခံပြီးတဲ့ဘဝအခန်းနဲ့မထိုင်အောင်နော်အလင်းရောင်ရှိတဲ့နေရာထိုင်ရတယ်လူမြေမှာနေမိတ်ကောင်းနေတော့မိတ်ဆွေကောင်းနော်ညာတော့အပြင်တို့ဒီထိနာမိတဲ့နိုင်နှင်းပြီးတဲ့မိတ်ဆွေကောင်းနဲ့ပေါင်းရတယ်အိတ်ချင်ခံပြီးတဲ့ဘဝကိုသွားကြကိုယ်လည်းအိတ်ချင်တတ်တယ်နော် စကားတွေမှာလည်းထိနာမိတာနိုင်နေတဲ့စကားမျိုးပြောရတယ်ပေါ့ဒါကတော့ထိနာမိတာပဲဖြောက်ကြောင်းနီးပေါ့ဗျာဒါတော့ပဲမှတ်ရအောင်ပေါ့နောက်ဘုန်းကြီးတို့ဘာတွေဖြစ်တတ်သေးလဲဆိုတော့တမာရီအားနည်းနေတဲ့တမာရီမကောင်းသေးတဲ့ပုံကိုများမှာပတ်ဝန်းကျင်အတန်တွေကြောင့်အနှောက်အယှက်ဖြစ်တတ်တယ်နော်ကိုမိသားစုတွေကနာချင်းမဲ့ချောင်းဆိုးမဲ့စာရီတွေပေါ့တကားဖွင့်မဲ့ပိတ်မဲ့ ပကံခွဲရောက်တွေဆေးမယ်ကာသံစကားပြောသံဖုံးသံတန်အာဒါတွေကကိုယ်အတန်ဆုညောင်းနေပဲအဲ့ဒီလိုပုံကိုယ်တွေသူတို့နားလည်အောင်ပြောထားတယ်နော်လှုပ်ချင်တာတာလှုပ်ပါအတန်မထွက်အောင်လှုပ်ပါအဲ့လိုမေတ္တာရခံကိုကတရားထုတ်တယ်သူကအမထုတ်တာဒါသူကနားမလည်နိုင်ဘူးဗျအဲသူတို့ရတံပလန်တွေကြောင့်ကိုကိုရထားတဲ့နော်တမာရီလေးတွေပြုတ်ကြတတ်တယ်ဒါသတိထား အဲတော့ကိုကစဆံပြအနေနဲ့ပကံခွဲရောက်တွေဆေးတယ်အတမမြောင်ဆေးပေါ့နောက်သွားတာလာတာအတမမြောင်တကားဖွင့်တာပိတ်တာတွေအတအတူတူပါပဲဗျာတချို့ကြဒုံတိုင်းပိတ်လိုက်ရမှာကိုအတူတူပဲအသာသာပိတ်လက်တာပဲဒါကြီးပိတ်လက်တာပဲပကံခွဲရောက်လည်းဒီတိုင်းပဲအဲ့လိုလေးလောက်ကိုကိုယ်တိုင်လောက်ပြပါနော်ပြောတာပေါ့အင်္ဂါလူတွေမေတ္တာရခန္ဓာပေါ့အဲ့ဒီမှာဘာဖြစ်တတ်လဲဆို တခါတခါလောက်တော့သိခံနိုင်သေးတယ်ခဏခဏကြားလိုက်ဘာဖြစ်လဲဒေါသတွေဖြစ်တာနော်အဲ့ဒါမှတ်တာဒါဒါတော့ပြောထားတာနားမလဲဘူးလားဘာညာနဲ့သူ့မပြောပေမဲ့ထိုင်ရင်းနဲ့စိတ်တည်ုံနေတတ်တယ်ငါဒါတော့ပြောထားရင်သာနဲ့သူကဒီလောက်အတန်နေလောက်ရသလားဘာညာပေါ့လေဒါမျိုးတွေဖြစ်တတ်တယ်အဲသူ့အတန်တော့ရမှာမဟုတ်ဘူးဗျာကိုကဒေါသထွက်နေတာပဲရှိမှာအဲ့ဒီခါကျတော့သူ့ရဲ့အတန်ကိုဥပ္ပခါပြုမှတ်နော်စိတ်တုံနေဂယုမဆိုင်နဲ့ သူ့ဥပက္ခပြုမှသူ့ကိုတော့ရက်လို့မရဘူးလေကိုဒေါသမဖြစ်အောင်မနေရတယ်ဒါနဲ့ပတ်သက်ပြီးဒီဝေဘူးဆရာတော်ကြီးမိန့်တာလေးကောင်းပါဘေးတန်နေကြားလာရင်ဥပက္ခပြုပြီးမှတ်ပါတဲ့အဲတော့အဲ့လိုမှတ်နေလဲဒီအတန်တွေအနောက်ရှက်မဖြစ်ဝေဘူးဆရာတော်ကြီးကဗာမိန့်လဲဆိုအတန်တွေကြောင်းအနောက်ရှက်ဖြစ်လို့နောက်ရှက်ဖြစ်ပြီးတရားရှုမှတ်လို့မရဘူးဆိုရင် ဒေါသဖြစ်မယ်ဆိုရင်ဆင်ញင်ပေးရမယ်ဘယ်လိုဆင်ញင်ရမလဲဆိုတော့ငါသိသိခံနိုင်ဒီတန်လေးကငါဒေါသမဖြစ်ဘူးအခုသူတို့ကငါ့ကိုသိခံနိုင်အကောင်အလေးကျင့်ပေးနေတာလို့အလေးကျင့်တော့ပေးနေတယ်အဲ့လိုစဉ်းစားပေးရမယ်စဉ်းစားဆင်ញင်ပြီးတော့မှတ်နော်ဒီကအတန်လေးကြောင့်ကိုဒေါသဖြစ်ရင်သူကကိုယ့်ကိုသိခံနိုင်အကောင်လေ့ကျင့်ပေးတယ်အဲ့လိုဆင်ញင်ပေးရဒါမျိုးတွေလည်းမှတ်ထားပါနော် ဒီနေ့ဒီမှာအာနာပါနနဲ့ပတ်သက်ပြီးတော့ခက်ခဲတွေပြီးမလားပြောတော့အခုတိမပြီးခင်အများကြီးကြံနေတယ်ဒီနေ့ပဲဒီလောက်ပဲသိမ့်မယ်နော်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဖျားပေးရဆုနဲ့ပြည့်စုံရပါလို့ရှင်